သမီးလေးဆိုတော့မြတ်စွာဘုရားမဟာသမယသူကိုဟောတော်မူတဲ့နေ့ဖြစ်တဲ့အတွက်ကြောင့်မဟာသမယနေ့လို့ပြီးမှပြုပြီးတော့ရရဌာနပေါင်းများစွာတွေမှာမဟာသမယသူကိုယူဖတ်ကြပူဇော်ကြဒါတွေဟာလည်းပဲ ကောင်းတဲ့ဥစ္စာတွေပါပဲမာသမယတို့ရုပ်ဖတ်ပြီးတော့ပူဇော်ရမြတ်စွာဘုရားမြတ်စွာဘုရားနဲ့တော့အဲဒီချိန်ခါတော့ညာတော်900ညာတော်900ကလည်းပါကိမင်းမျိုးတွေကဖြစ်တဲ့မင်းသားတွေကဖြစ်လာတဲ့ညာတော်တွေပဲထိုနေခြင်းမှာပဲ ကိလေသာသောကုန်ခါပြီးတော့ယ ahanan ဖြစ်တဲ့ပုဂ္ဂိုလ်တွေအဲဒီယ ahanan ဖြစ်တဲ့ပုဂ္ဂိုလ်တွေ900နဲ့မြတ်စွာဘုရားနဲ့ပြီးရမိတဲ့အခါကာလနတ်တွေမြမာတွေငဘာရရကလာပြီးတော့ပူးမြော်ကြကြောကြအဲဒီအချိန်ကာလမှာနတ်မြမာသီဝေကြီးမြတ်စွာဘုရားက မဟာသမယသုတ်ဟောပြီးတော့ထားပါတယ်အဲဒီမဟာသမယသုတ်ရုပ်ဖတ်သောအားဖြင့်ဘုရုံကမြတ်စွာဘုရားနဲ့တကွယဟန္တာဖြစ်ခါသကိလေသာစင်ကြယ်ပြီးတော့နေတဲ့ယဟန်တော်900ယဟန္တာသံဃာတွေလည်းအာယုံပြုပြီးတော့ပူဇော်ခြင်းဖြစ်ပါတယ်ဘုန်းကြီးကဒီကနေ့ဟောမယ်တရားကတော့ဒီနေ့ကဟောခဲ့တဲ့တရားစင်နဲ့ဟောရအောင်တရားစင်က သင်ထားပြီးတော့ဖြင့်ဒီနေ့ကဟောခဲ့တာအာသီဝိသောဗမသုတ်တံတရားကြီးဒါကတော်တော်နဲ့မကုန်ပါဘူးတစ်ပိုင်းချင်းတစ်ပိုင်းချင်းဟောရဒီတကလည်းတော်တော်ဆုံးဆုံးနဲ့ကြည်ကြည်ပြည့်ပြည့်ဟောရအဲဒီတော့ကောင်းစဉ်လေးကိုကြောင်းနဲ့လို့မွေလေးကောင်ကလေးပါဗုဒ္ဓ သငါဗျာသာခန္ဓာနှင့်မိညာယံပဲသဆွဲကြကြောင်းဇွာပြည့်သုံညာ၆ဒွါရကိုယောက်ကတကုံသုံးဆုံးသည်များဝင်လာကြ၍ ကလေးသွဲမြစ်ပင်လည်းဤဒီဝေကံသာသက္ကာယမသေမနိဗ္ဗာန်ကိုကံထံသို့จิตတံမဲ့ခင်အောင်ဖွဲ့ဆင်၍အတွင်ကူးရဲ့ အာထုချက်ဖြင့်ကိုယ်ပဲကမ်းရောက်ကူးမြောက်သူမှာယဟန္တာသည်ကောင်းစွာညွန်ကြားကဲသူကဘုရားမြတ်စွာသည်ဘုရားမြတ်စွာသည်ဒီနေ့ဟောခဲ့တဲ့အတိုင်းကောင်းစဉ်တွေဖြည်းဖြည်းဝင်လို့သုံးပါပါတယ် ဒါတတိကြီးဟောရမွေလေးကောင်က၄ပါးဗုဒ္ဓတဲ့မွေကြီး၄ကောင်မွေကြီး၄ကောင်နာစိတ်ပြင်းထန်တဲ့မွေဆိုးကြီး၄ကောင်မွေရင်းယောက်ျားကအနှင်းသားမွေရင်းယောက်ျားကထွက်ပြီးတော့ပြေးတော့မွေကြီးလေးကောင်ကလိုက်နောက်ထပ်သူရန်သူကြီး၅ဦးကလည်းဘယ်ရင်အမေရနဲ့ တွေ့ရသိခြင်းသောက်ဖို့ရလိုက်နောက်တစ်ခါသူမိတ်ဆွေဖြစ်တဲ့ငယ်ပေါင်းကြီးပေါ်အနာရင်းနေတဲ့မိတ်ဆွေကလည်းပဲပင်မင်းများထာကနေပြီးဂတိပစ္စခံပြီးတွေ့ရသောက်ဖို့ရသူကလည်းဒီမောဟသောတန်လဲကြီးပြီးပြည့်သွားဒါထားပြီးတော့လိုက်အဲဒီလိုလိုက်လို့ကြောက်လို့ပြေးနေရရင် ရွာရဲကုန်းရောက်ရွာရဲဝင်ပြီးတော့နေရာကဓမြတွေဝင်လာပြီဆိုတော့ဓမြချောက်ဝင်လာတယ်ဆိုတော့ထွက်ပြီးတော့ပြေးရတွေ့ပြီးပြေးတော့ရည်ချင်းကျဲမြစ်ကြီးအဲမြစ်ကြီးတော့မဟုတ်ရင်လည်းပဲပင်လယ်ဘူးကြီးပေါ့လေအဲဒီရောက်တော့ကူးစရာမရှိလို့စေတမြနဲ့

အရာစိတ်ဓာတ်အထောဘိက္ခုယံတို့အထသဝိညာပနာယာသိလိုအပ်သောအနှစ်ကိုသိစေခြင်းအကျိုးငှာဥပမာဥပမာကိုအရာဥပမာဤဆိုခဲ့ပြီးတော်မူ၏လေကဥပမာကိုမယာငါရိကတာပြုအပ်ပေသည်

သတ္တရောအာသီဝိသာတိဧတံမွေကြီးလေးကောင်တို့ဟူသောဤမည်သည်သတုံနာလေးပါးကုန်သောမဟာဘူတာနာမဟာဘုယုတ်တရားတော်၏အတိဝဆနာမည်ပေ၏ပထဝီဓာတုယပထဝီဓာ၏၎င်းအာဘောဓာတုယအာဘောဓာ၏၎င်းသေသောဓာတုယသေသောဓာ၏၎င်းဝါယောဓာတုယဝါယောဓာ၏၎င်းအတိဝဆနာမည်ပေ၏

အဲဒါရှိကနေပြီးတော့ဗိုက်ပပြီးတော့လည်းပဲမှအဲဒီမှာလာပြီးတော့အိမ်နေပုံကောင်းကောင်းကယောဂတက်ပြီးလည်းပဲပပြီးတော့ကောင်းပေါ်မှာအဲပပြင်းထားပြီးတော့အိမ်နေပုံမူကြီးတွေအဲဒါကိုယ်ရကိုယ်ရမူကြီးတွေရောက်ဒီမူကြီးတွေအစင်မသိလို့ရှိရင်ကြိုက်တော့မှာလို့ကကိုယ်ထဲမှာမူကြီးတွေရောက်ဒါပေမဲ့လို့ မွေရင်းယောက်ျားကဒီငွေကြီးတွေသူ့ပေါ်တက်နေတာကိုပဲသဘောကျတယ်ငွေကြီးတွေတဲလှတယ်လက်ကောင်များဝှထားသလိုလက်ကြများဝှထားသလိုလက်ရင်းခွေးပနေတာများတခါလေလက်ဆွဲတဲ့သားများဝှစင်ထားသလိုပဲတဲလှတယ်ငွေစင်စားကြီးတွေငါရတာပဲဆိုပြီးသားရနေပေါ့ပြောတယ်ဒါဥပမာအဲဥပမေယမှာ ဓာကြီးလေးပါပဲတဲ့မွေကြီးလေးကောင်ဆိုတာတကူလုံးမှာပြန့်နှံ့ပြီးတော့တက်နေတယ်ဒီမွေခုနဥပမာကပြတာတောင်မှဥပမေးရလူရင်းနဲ့ကောင်မမီပါဘူးဥပမေးရလူရင်းနဲ့ကဒီလက်လောက်ကိုယ်လောက်ခေါင်းလောက်တင်မဟုတ်ဘူးသူစားအကုန်လုံးပဲတကူလုံးအတွင်းပြင်အနှံ့ပြပဲဓာကြီးလေးပါဆိုတာနေရာတကာမှာရှိတာ ဒီကိုယ်လုံးပဲနေရာမှာဒါကြီးလေးပါလွတ်တဲ့နေရာမရှိဘူးအပြားလေးတစ်ထောက်လောက်မှလည်းပဲဒါကြီးလေးပါပြည့်စုံရှိတာပဲကလာကလေးတစ်စည်းဆိုရင်ဒါကြီးလေးပါပါတာပဲဒါကြီးလေးပါမပါဘဲနဲ့ကလာတစ်စည်းကမဖြစ်ကုန်ဖြစ်နိုင်ဘူးအခုဓာတ်တွေခွဲစမ်းတတ်တဲ့ပုဂ္ဂိုလ်တွေကတဖြည်းဖြည်းတိုးတက်ပြီးတော့လာတာအဲဒီဓာတ်ကြီးလေးပါတွေလည်းသူတို့တွေ့တယ်နောက်ဆုံးဓာတ်ကြီးလေးပါတွေသဘောတွေတွေ့တယ် အတွန်တို့ပရိုတွန်တို့ဆိုတာတွေသူတို့ဒါတွေတွေ့တာတယ်ပေါ့လုံကြနေတဲ့ဓာတ်နဲ့အဲဒီလုံကြနေတဲ့ဓာတ်တခြားကိုမပြည့်နိုင်အောင်လို့ထိန်းထားတဲ့ဓာတ်နဲ့အဲပြီးတော့သိရင်နယူတွန်တို့နယူထရယ်ဆိုတဲ့ဓာတ်တွေသူတို့တွေ့ထားတဲ့ဓာတ်ကြီး၄ပါးဒီကဓာတ်ကြီး၄ပါးနဲ့တူပါတယ် အကြီးလေးပါးနဲ့သူကသဘောတည်းပါပဲသူတို့တွေ့တာလည်းအသေးဆုံးအသေးစိတ်လည်းတော့နောက်ဆုံးသာတွေ့တာပဲမတွေ့တော့ဒီဥစ္စာတွေ့တဲ့အခါမှာလည်းသူဘယ်လိုလုပ်ကြည့်တယ်လဲမသိဘူးအမှန်တရားလင်းသွားလို့ရှိရင်လည်းပျောက်သွားတယ်ဒီဥစ္စာတွေကသူကအနတ်ပင်ငွေ့တယ်လင်းများလို့လည်းပဲမရဘူးမလင်းရင်လည်းမှောင်းနေလို့ကြည့်လို့မဖြစ်ဘူးဒါအကြည့်အမှန်ကဲ့တယ်ဆိုတော့နောက်ဆုံးအသေးစိတ်ရောက်တော့စိုင်ခဲမရှိဘူးတဲ့ဒီဥစ္စာ သဘောလေးတွေပဲလှုပ်ရှားရင်လှုပ်ရှားတဲ့သဘောပဲဟိုကဓမ္မကလည်းဓမ္မသဘောပဲသူကလည်းသူတခါလဲတွဲနေတာလေးပါအဲ့ဒါနေရာတိုင်းနေရာတိုင်းမှာဒီဓာလေးပါပါတယ်ကလာတစည်းတစည်းဆိုရင်ဓာကြီးလေးပါကပါတော့တာပဲအဲပထဝီအဘောတေဇောဝါယောဓာကြီးလေးပါအဲဒီဓာကြီးလေးပါကိုမှီပြီးတော့ဖြစ်နေတဲ့ဥပါရာယုတ်ကဝဏ္ဏကန္နာရသဩဇာဆိုတဲ့ဒီလေးပါကလည်းပဲပြိနေပါတော့တာအလုံးရုပ်ရှိခု ရုပ်จิตကူတဲ့နဲပြီးတော့ပြည့်ဘူးရုပ်จิตကူကအဲဒီအခုဓာတ်ခွဲတဲ့ပုံကိုယ်တွေမြင်ရတယ်ဆိုတာဟာလည်းပဲဝဏဆိုတဲ့အစင်းလေးရှိလို့မြင်တာအစင်းမကြည့်သူတို့မမြင်နိုင်မှုမျိုးသာနေအစင်းရုပ်လေးရှိလို့အဲဝဏဂန္ဓာတို့ရာသတို့ဆိုတာတွေကလည်းအဲဒီထဲမှာရှိတာပဲဒါကတော့အဲသံသတဲ့ပုံကိုယ်တွေတွေ့တော့တွေ့မှာပါပဲသူတို့လည်းအများကြီးတွေ့ပါတယ်သူတကြည်ချင်းနဲ့သူတို့ဓာတ်တွေဆိုတယ်ခုနကခုနကမတူတာတွေခွဲကြတာလား တရားတော်ကြောနေတယ်နဲ့သူအမျိုးမျိုးခွဲတာအဲဒီအ ਨੇ ဆုံးမှာသူကရုပ်စစ်ပါတွဲပြီးတော့ဒီစစ်ပါတဲ့ဓာကြီးလေးပါအရင်းကကပါတယ်ပထဝီဓာတ်အာဘောဓာတ်ဒေသောဓာတ်ဝါယောဓာတ်ပထဝီဓာတ်ဆိုတာဘာလို့ဆိုခဲမှာကျမ်းသာတဲ့သဘောပဲပထဝီဓာတ်ဆိုတာမာမာကျမ်းကျမ်းသဘောတွေဟာပထဝီဓာတ်ပဲ အခုအဆိုင်ခဲနေရာချင်းအထေဝုထုနေရာချင်းတွေ့ရတဲ့ဥစ္စာတွေဟာသူတို့ပထဝီဓာတ်တွေပဲပထဝီဓာတ်အားကောင်းလေလေအဆိုင်ခဲနေရာချင်းသင်ကြားလေလေပဲအဲဒါခဲမှာဉာဏ်တဲ့သဘောအရင်ကကတော့ခဲမှာဉာဏ်တာပဲဒါပေမဲ့လို့သူ့ရဲ့ဉာဏ်နဲ့ထောက်စားလိုက်ရင်သူနူးညံ့တာရှိတယ်အဲနူးညံ့တဲ့သဘောလေးရှိတာပဲခဲမှာဉာဏ်တဲ့သဘောနူးညံ့တဲ့သဘောသူကိုယ်ထဲမှာစမ်းသပ်ကြည့်မယ်ဆိုရင် မာကျမ်းတဲ့သဘောတွေလည်းရှိတယ်နူးညံ့တဲ့သဘောတွေလည်းရှိတယ်ဘယ်လိုပဲနူးညံ့တယ်ဆိုစေကမူသိပြင်းဓာတ်တင်နဲ့နှိုင်းစာကြည့်ရင်တော့သူကတော့ကျမ်းတဲ့သဘောတော့ရှိတာပဲဥပမာအားဖြင့်မျိုးလုံးတွေကရုပ်ဆိုတာအမှန်နူးညံ့တာပေါ့မျိုးလုံးတွေကရုပ်ဆိုတာအမှန်နူးညံ့ ဒါပေမဲ့လို့သူထဲမှာဉာဏ်သားနဲ့သူထဲမှာသိပ္ပယုံနေတဲ့နိုင်စာကြည့်လို့ရှိရင်သူကအတိုင်ခဲနေရတယ်ဒီကြားနေနေတာပဲဒါပြင်ဒီသောရတို့ကအခိုးမှုဖြစ်နေတာကိုမနာသိမ်မွေ့တယ်အာဘောရကလည်းအရေးသဘောဖြစ်ဝါယောရကလည်းပဲလေသဘောလေးဖြစ်နေတယ်အဲ့ဒါနဲ့နိုင်စာလို့ရှိရင်တော့ပထဝီက မျက်လုံးသားတွေကသဏ္ဍနူးညပါတယ်ဆိုတဲ့အသားလေးကလည်းကြမ်းနေတာပဲဒီပြနေရာမှာတွေ့ထိမယ်ဆိုလို့ရှိရင်ဝါကွန်းတို့ဆိုတာအနန္နူးညပါပဲကွန်းတို့ကွန်းအဲ့ဒါပထဝီဓာတ်တွေဒါပေမဲ့လို့အဲ့ဒီနူးညတဲ့အစိပိုင်းမျက်လုံးတွေပဲပြီးသွားကြည့်လို့ရှိရင်တော့ဒီဝါကွန်းကလည်းကြမ်းကြီးပဲခံနိုင်မှုလို့ကတွေ့ထိမခံနိုင်ဘူးကြမ်းနေတာပဲသူ့တဲ့နူးညတဲ့ရုပ်သွားကြည့်တော့မခံနိုင်ဘူးအဲ့ဒါကြောင့် ဟဲ့မာကျမ်းနန္တာနုညံ့တာတဲ့ပထဝီဓာတ်ကဲမာကျမ်းနန္တာတွေနုညံ့တာတွေမာနညကိုယ်ထဲမှာတွေ့ရတာပထဝီဓာတ်တွေကိုတွေ့တယ်အဲဒီပထဝီဓာတ်တွေကိုအကျမ်းစာအားဖြင့်ညစာပြခွဲပြရတာအမျိုးအမည်20ရှိပါတယ်ေသာလောမနခာဒနာတသောမန္တနာရုအာတိအာတိမေဇံဝက္ကံ

ဒီရိုးတွေမရှိရင်လည်းကိုကြီးထောင်းမနေနိုင်ဘူးလို့ဆိုတာအကုန်လုံးပြကြတော့ဝို့သွားမယ်လို့အဲရိုးတွေဟိုအကြောင်းအရလည်းဆိုတာယောဂဝေဒနာရှိလို့တချို့အရိုးတွေထုတ်ပြရတော့ရိုးမရှိတဲ့လူတွေဆေးရုံမှာရှိတယ်ဆိုတဲ့ဟိုမှာနာရိုးတွေပါတယ်မရှိလို့ထုတ်လို့ဒီတိုင်းဆိုလို့ရှိရင်တခါတည်းလူမှာဝို့ပြီးတော့တရားအောက်ကတော့ခံထားရတယ်သပိန်နဲ့မှလည်းခံတာအဲ့တော့အရိုးတွေရှိနေလို့သူ့ဆံတော်ပြည့်တယ် ဒီလိုလုံးမှာအယိုးတွေကလည်းရှိတယ်အယိုးတွေမှာလည်းအယိုးအကျရှိတယ်အနုရှိတယ်အသာအသာအကျော်မန္တနာရုအာတိအာတိမေသံဝက်ကအသာအကျော်အကျော်တွေကဒီလိုလုံးမှာအသာအကျော်အယိုးအာယူရင်းရှင်စည်းတဲ့အယိုးတွေကရှင်စည်းရှိတယ်အညိုးညိုးဆိုတာကတော့ဝန်ထဲမှာပိုက်ထဲမှာရှိတယ်သူကတော့ သိမတင်ကြအောင်မတင်ကြတာတွေထားဖို့တင်ကြတာတော့မလုံးမရမန္တနာရုအာတိအာတိမေသံဝက်ကံရယံယကနံကီလိုမကံပိကံပဖကံရယံနှလုံးယကနံအသက်နှလုံးအသက်အမေအပြင်သုတ်တယ်အဲနှလုံးဆိုတာလည်းတော်တော်ထင်ကြတာအသက်လည်းထင်ကြတာအမေအဲအမေကတော့အပေါ်မေးလေးဆိုတော့အဲဒီအရာတွေသိမတင်ကြဘူးတွင်းမှရှိတယ် အမေအပြင်းဆိုတဲ့အပြင်းဆိုတာလည်းသင်ကြားအဆုတ်ဆိုတာလည်းသင်ကြားအဆုတ်ဆိုတာညာဘက်ဘက်ဘက်မှာကြီးကြီးပါပဲအဆုတ်ကြီးတွေအဲ့ဒါအဆိုင်ခဲသဘောရှိတဲ့ဥစ္စာတွေကဒူရတယ်ပဲအန္တအန္တကုဏဥတ္တရိယံဂရိတာမတ်လုံကအန္တဥအန္တကုဏဥရေရိနဲ့ဥရေကုနဲ့ကုနဲ့တွဲထားတဲ့အဲဥမေးတွေပေါ့

အမာကအကျမ်းသဘောရှိလို့သာပထဝီဓာပဲပထဝီဓာလွန်ခဲ့နေတာအဲဒီထဲမှာအနုညာနေလဲပါတဲ့အုံနောက်တို့ဘာလို့ဆိုတာနုနေတာပေါ့အတွင်းကအသေးတို့နှလုံးတို့အမေးတို့ဒါလေးတွေကနုနေပါတယ်နုနေပဲပဲလည်းပဲဒီပြင်ဓာတ်တင်တဲ့နိုင်စာချင်းသူကကြားနေနေတာပဲဒါကြောင့်ဉာဏ်နာမာခက်ချောညက်ချောညက်တမီဉာဏ်နာမီ အဲထက်မာသည်ချောသည်ညက်သည်နူးညံ့သည်အဲဒါဟာပထဝီဓာတ်ရဲ့လက္ခဏာပဲတဲ့ပထဝီဓာတ်တွေ့လို့ရှိရင်အဲ့ဒီတိုင်းတွေ့တယ်ကျမ်းမ်းတယ်ထက်မာတယ်အဆိုင်အတုံးဖဲ့နေရာချင်းလည်းတွေ့တယ်ကျမ်းမ်းမှာကက်ချောနေတယ်ညက်နေတယ်နူးညံ့နေတယ်ဒီလိုနေရာချင်းလည်းတွေ့တယ်ကိုယ်ထဲမှာအတွေ့အထိတွေကိုလိုက်ပြီးတော့မှတော့ဖြည့်ရဖြည့်ရဖြည့်ရဆိုလို့ချင်း

လက္ခဏာနဲ့လည်းတွေ့ရတယ်ရာသနဲ့လည်းတွေ့ရတယ်သုစုထာနဲ့လည်းတွေ့ရတယ်လက္ခဏာဆိုတာသဘာဝလက္ခဏာလက္ခဏာနှမျိုးရှိတယ်သဘာဝလက္ခဏာနဲ့သာမညလက္ခဏာနဲ့နှမျိုးရှိတယ်သာမညလက္ခဏာဆိုတာကတော့အနိစ္စဒုက္ခအနတ္တအဲမမြဲတဲ့သဘောမြဲတဲ့သဘောအတ္တမဟုတ်တဲ့သဘောအဲဒီဟာက ။သာမညလက္ခဏာရုပ်တိုင်းနာတိုင်းအကုန်လုံးနဲ့ဆက်ဆံနေလို့သာမညလို့ခေါ်တယ်။အလုံးသောယုတ်တရားတွေမှာအနိစ္စလက္ခဏာမမြဲတဲ့သဘောရှိတယ်။ဒုက္ခလက္ခဏာဆင်းရဲသဘောရှိတယ်။အနတ္တလက္ခဏာပုဂ္ဂိုလ်သတ္တမဟုတ်တဲ့တရားသဘောအနေအချင်းရှိတယ်။အဲဒါကြောင့်အလုံးသောယုတ်နာအနေနဲ့ဆက်ဆံပြီးတော့နေလို့သာမညလက္ခဏာခေါ်တယ်။သဘာဝလက္ခဏာဆိုတာကတော့သဘောတရားတစ်ခုတစ်ခုရဲ့ယုတ်တရားဖြစ်စေနာတရားဖြစ်စေယုတ်တရားနာတရားတစ်ခုတစ်ခုရဲ့ အထေကိုလို့ခေါ်ရတဲ့ပင်ကိုရင်းသဘောပဲအဲဒါကိုသဘာဝလက္ခဏာခေါ်တယ်ဝိပဿနာရှုတယ်ဆိုလို့ရှိရင်အဲဒီလက္ခဏာတို့ရာသတို့ပစ္စုပ္ပထာတို့ဗရထာတို့ဒါတွေနဲ့ရှုရတယ်တဲ့ဒါတွေကိုသိရတယ်ဆိုတော့လက္ခဏာကိုသိရအတွေ့အထိတွေကိုမှလို့ရှိရင်ထိတယ်ထိတယ်မှရင်ပထဝီဓာတ်တွေ့ရင်အဲဒီလက္ခဏာနဲ့ကက္ကလတလက္ခဏာခဲမာသည်ဖြစ်နေသူလက္ခဏာပဲတဲ့ရင်းကံနေဆိုရတယ် ကကလတလက္ခဏာခဲမာသည်ဖြစ်ခဲမာကျမ်းသာနေသည်အဲကျမ်းသာမာခက်ကျမ်းသာတယ်ဆိုတော့သူ့လောက်မကျမ်းသာတွေကြတော့နူးညံ့တယ်ချောညက်တယ်လို့ခေါ်ရတော့တာပေါ့ဒါမှမဟုတ်ကျမ်းသာမာခက်ချောညက်တယ်ကြီးပြီးတော့ဆောင်းပုံကလေးပြီးကြတယ်ပဋိဌာနရတာတရားကိစ္စရှိတယ်တရားကိစ္စရှိအခုမြေကြီးများ

အဲဒီတော့အမာကန္တအမာကန္တကခန္ဓာလို့တီးနေတယ်အဲဒီလိုပဋိဌာနာရတာတိရသဘောသူကရှိတယ်။ဗာပဋိသနာရခံလင်းခြင်းအဲခံလင်းခြင်းလက်ခံထားခြင်းလက်ခံထားပြီးအနေအားဖြင့်သင်ကြတယ်။တိရဆိုတော့လက်ခံတော့တာပေါ့။တိရနဲ့လက်ခံတာနဲ့တစ်ဆက်တည်းပါပဲ။တိရသဘောကသူ့အတွင်းမှာ ပဂရိပင်ဝေရခြင်းတရားသဘောရှိတရားသဘောရှိတော့သူကခံပြီးတော့ထားတယ်တောင့်ခံပြီးတော့ထားတယ်အဲမြေကြီးပေါ်နေလိုက်ရင်မြေကြီးကကျွံကြမလို့နင်းတဲ့ခြေတော့ကလည်းပဲအဲ့ဒီမှာခြေတော့ကနေပြီးမြေကြီးကိုခံတာအထက်ကိုဝင်မလာအောင်သူကလည်းခံတာနှစ်ခုလုံးမဲ့နှစ်ပဲလုံးကပထဝီဓာတ်နှစ်ခုခံတာပထဝီဓာတ်အောက်ခံကလည်းပထဝီဓာတ်နဲ့အထက်ကနင်းတာဖိတာကလည်းပထဝီဓာတ်နဲ့အမာဂတကျက်မာဂတကျက်တိုက်ပြီးတော့ရတယ်အဲ့ဒါဟာ

အဲဒီတော့အဲဒီဟာလည်းပဲပထဝီဓာပဲတဲ့ဂရုကံနဲ့လူကံနဲ့ဆိုတာတမန်သင်္ကန်းမှာဟောတယ်အဲဒါကြောင့်ခံလင်းဆောင်ရည်ပေါ်လေးထင်သည်ဘုန်းကြီးကသံဘုတ်လေးဆိုတာပါတယ်အဲပထဝီဓာရဲ့လက္ခဏာတွေပထဝီဓာသိမှများရောက်ပြီပထဝီဓာဓမ္မလက္ခဏာဆိုတာဟာဘာလဲဆိုရင်ယုံ nant တရားတော့ ယုံနာတရားတို့ရဲ့အထေကိုလို့ဟောဆိုလိုက်တဲ့ပင်ကိုရင်းသဘောဖြစ်သည်လက္ခဏာဟူသည်မှာသဘာဝတွေထည့်လိုက်မှာသဘာဝလက္ခဏာဟူသည်မှာယုံနာတရားတို့ဤအထေကိုခေါ်လိုက်တဲ့ပင်ကိုရင်းသဘောပဲဖြစ်သည်အထီးကိုသူ့ရဲ့ယုံနာတရားရဲ့အထီးကိုလက္ခဏာဆိုယုံနာတရား

အဲ့ဒါလိုပဲယုံနာတရားတို့ရဲ့အထေကိုဆိုယုံနာတရားပါပဲလက္ခဏာဆိုယုံနာတရားပဲယုတ်တရားနာတရားဒါကြောင့်လက္ခဏာနဲ့ပြီးရတယ်ဆိုယုတ်တရားနာတရားရဲ့အထေကိုကလေးပြီးရတယ်ပဂရိပဂရိအရင်းကဖြစ်တဲ့သဘောတရားကလေးပြီးရပထဝီရမှာဆိုရင်ကက္ခလလက္ခဏာရှိတယ်တဲ့အခက်မှာဉာဏ်နဲ့သဘောဟာသူ့လက္ခဏာပဲသူ့အထေကိုပဲတဲ့ပထဝီဆိုတာ ကျမ်းသာတဲ့သဘောလေးပဲခက်မာတဲ့သဘောလေးပဲအဲကျမ်းသာတော့နုညံ့တာလည်းပဲသူပဲတဲ့ဆိုရင်ကျမ်းသာကသူ့တဲ့ကျမ်းသာလည်းထောက်ဆလိုက်တဲ့ကနုညံ့တာလည်းရှိတယ်နုညံ့တာလည်းသူပဲဒါကြောင့်မို့ကျမ်းသာမှာခက်ချောညံ့ခြင်းသည်ဒီယာကိစ္စသူကကျမ်းသာမှာကျမ်းသာမှာခက်ချောညံ့တမီဒီယာကိစ္စသူကပြုပြီးအာမာနေတော့ကိုဒီယာဌာနဖြစ်တော့တာပါ ခံနဲ့ဆောင်ရည်ပေါ်လေးတင်ဒီခံနဲ့တဲ့သဘောပေါ်တဲ့သဘောလေးတဲ့သဘောလည်းပဲအဲကျူတဲ့ပုဂ္ဂိုလ်ယောဂီညာနဲ့မှသင်လာတယ်တဲ့ပေါ်တယ်ဆိုလည်းသူပဲလေးတယ်ဆိုလည်းသူပဲအဲခံထားတယ်ဆိုလည်းသူပဲတဲ့အဲဒီလိုသင်လာတယ်ဒါကြောင့်ဒီသံဃာကလေးပေးထားပါတယ်အဲဒါကအကျမ်းနဲ့ရောအနုနဲ့ရောသိရအောင်အကျမ်းနဲ့ဆိုရင်သဘင်မွေးခြင်းခြေသက်လက်သက်သွားရည်အသာအကျော်အယူ လူရင်းရှင်စီအညွတ်နှလုံးအသက်အမေးအပြင်းဆုံးဥမဥရင်သာရသံအုံနောက်ဆိုရအမျိုးအမည်20ရှိတယ်။အဲဒါကအကြံအကြံမြင်အားဖြင့်မှတ်သားထားဖို့လက္ခဏာနဲ့ဆိုလို့ရှိရင်တော့ကက္ကလလက္ခဏာရှိတယ်။အဲမှာဉာဏ်တော်သဘောရှိတယ်။ပဋိဌာနာရတတိယကိစ္စရှိတယ်။ဗံပစ္စနာရတခံလင်ခြင်းခံလင်နေသောအားဖြင့်ယောဂီညာနဲ့မှသင်တယ်။ခံနေသောအားဖြင့် ဒီနေရာတည်းမြေတိုက်ခံနေတဲ့သဘောဟိုဘက်ကဒီဘက်ကတိုက်ခံနေတဲ့သဘောဟာလားအဲဘဒုဝိဒပဲလို့ဆိုလို့ဆိုပါတယ်အဲဒီတော့ဒီဆောင်းမုတ်ကလေးတော့ဆိုကြအောင်လေဆောင်းမုတ်ကလေးဆိုပြီးမှနောက်မှပြောအောင်ပြောကြရတယ်အများကြီးရှိတယ်ဒါလေးပါးကပြောလို့တော်တော်နဲ့ကိုပုံမှန်ဘူးဇာနာမာခက်ချောညက်တမီဇာနာမာခက်ချောညက် ဒီယာကိစ္စသူကပြုသည်ဒီယာကိစ္စသူကပြုသည်ဒီယာကိစ္စသူကပြုသည်ဒီယာကိစ္စသူကပြုသည်အာနှင့်ဆောင်ရေးပေါ်လေခြင်းသည်အာနှင့်ဆောင်ရေး ပထဝီရာသိမမြာယောဂီအဲပထဝီရာရှုမှတ်ပြီးလို့ရှိရင်အဲဒီတိုင်းသိရမယ်ကျန်တာ က်မာတဲ့သဘောချောညက်တဲ့သဘော နူးညံ့တဲ့သဘောအနေအချင်းတွေ့ရလိမ့်မယ်။ဒီနေရာရာတွေ့ထိတာလေးမှလည်းထိတယ်ထိတယ်ဆိုရင်အဲဒါကျမ်းနာတဲ့နေရာချင်းလည်းတွေ့မှာပဲ။နူးညံ့တဲ့နေရာချင်းလည်းတွေ့မှာပဲ။အလုံးအခဲအဲဒီလိုဆိုင်ခဲနေရာချင်းလည်းတွေ့မှာအဲပါလေ။ ပထဝီဓာတ်ကိုတွေ့နေတာပထဝီဓာတ်မာရင်မာတာအကျမ်းရင်ကျမ်းတာနူးညံ့ရင်နူးညံ့တာချောရင်လည်းချောတာအဲဒါပထဝီဓာတ်ပဲအဲလက်တစ်ခုနဲ့တစ်ခုနဲ့ထိရတယ်ထိရထိရမှားလိုက်ရင်ထိကများလေးမှလက်မရှိဘူးအဲကိုလက်ကိုထိရလက်ရလို့မရှိဘူးလို့ဆိုတာထိတာထိတာပဲမာရင်လည်းမာတာကျမ်းရင်လည်းကျမ်းတာနူးညံ့ရင်လည်းနူးညံ့တာပဲရှိတယ် ကောင်းကသဘင်ကိုထိတယ်ဆိုရင်အဲမာမာတောင်းတော့ရင်လည်းကြမ်းကြမ်းရင်လည်းတွေ့မှာပေါ့ဒါမှမဟုတ်ရင်လည်းချောညင်းနေတာရင်လည်းတွေ့မှာဒါပဲသူကအထိကစားမှာဘယ်တော့ပဲတွေ့တယ်စမ်းမယ်အဲမွေးမွေးညင်းတွေတွေ့ရင်လည်းဒီလိုပါပဲဆိုရင်ခြေသေးလက်သေးကိုစမ်းကြည့်ရင်လည်းပဲဒါဝိပဿနာနဲ့ဆိုရင်ကြည့်ရင်ကြည့်တာမှရင်မာတယ်သဘောကျမ်းတယ်သဘောဒါပဲတွေ့တယ် အခုဟာသိပြီးသားဖြစ်နေတော့တိရိစ္ဆာန်နဲ့ဟာလက်သေးပဲဟာခြေသေးပဲဟာဒီလိုသိကုန်တာကိုအဲ့ဒါတွေကဟိုပဂရိသီတွေကယဉ်ကျကုန်တော့အမှားအချင်းယောဂီပုဂ္ဂိုလ်အသိဆိုရင်ဒါကအဲထိကများလေးနဲ့သူရရမှာကိုမူတေမူတာမတံဘိုဟိတတိတဲ့မူတေရောက်ခါများနဲ့မူတာမတံရောက်ခါများနဲ့ဘိုဟိတတိစေလတာထိရင်ထိကများလေးရမှာထိရထိရဆိုတော့အဲထိကများသဘောမှာဆိုရင်လက်သေးတွေကကျမ်းမ်းတဲ့သဘောခြေသေးတွေကကျမ်းမ်းတဲ့သဘော ဓာတ်တွေမှာပဲသွားဆိုရင်လည်းပဲသွားရှာနဲ့ထိတဲ့ခါကျတော့သွားဟောမှာအခုသူကထိလိုက်တယ်ဆိုတာနဲ့သွားရှာရှာနဲ့သွားနဲ့ထိတယ်ဆိုတာဒီကစောစောကသိသွားပြီဒါကပဂရိပိတွေကိုယောဂီပုဂ္ဂိုလ်နေရာလေးဆိုရင်ဟောထိတာနဲ့ထိတယ်မှလိုက်ရင်အဲသွားထိတော့ကြမ်းကြမ်းလည်းတွေ့ရင်မတွေ့မယ်နူးညံ့တာတွေ့ရင်တွေ့မယ်ချောနေတာတွေ့ရင်လည်းတွေ့မယ်အဲ့ဒါပထဝီဓာတ်တွေ့နေတာသိမြင်ဟာဒီလည်းဒီတိုင်းကြီးတယ်ပဲ အကြီးတို့အသားတို့ကြောက်ပြီးတော့တွေ့တင်တာတွေဒီတိုင်းပဲကိုယ်တည်းကအမျိုးမျိုးမခွဲနိုင်မဲနဲ့တွေ့တင်တာတွေရှိတယ်ကြာနာတဲ့သဘောနူးညံ့တဲ့သဘောတွေ့တင်တာတွေအဲ့ဒါပထဝီဓာတ်တွေတွေ့နေတာပဲဒီကရှိတဲ့အထီလေးသာစွဆိုင်ပြီးတော့ထီရယ်ထီရယ်ထီရယ်ဆိုရင်လည်းအဲ့ဒီမှာထီတဲ့သဘောပဲရှိတယ်အဲလက်လည်းမရှိဘူးကိုယ်လည်းမရှိဘူးခေါင်းလည်းမရှိဘူးမိမယောက်ျားလို့ခေါ်ကြတယ်တော့ဘယ်ရှိနေမှာတော့ထိကဆရာလေးတွေပဲအဲဒီထဲမှာ ထိတော့ကိုကြံကြံဌာနနေရာနဲ့တွေ့ရတယ်နူးညံ့တဲ့နေရာချင်းလည်းတွေ့ရတယ်အမျိုးမျိုးကိုမခွဲနိုင်ဘူးဒါကအဲအသားနဲ့ထိတာပဲအရည်နဲ့ထိတာပဲအယိုးနဲ့ထိတာပဲအကြောနဲ့ထိတာပဲလို့မခွဲနိုင်ဘူးကိုယ်ထဲမှာတွေ့ထိတယ်အတွင်းအတွင်းကကြောက်ပြီးတွေ့ထိတော့တယ်အဲ့ဒါကြံတန်းတဲ့သဘောနူးညံ့တဲ့သဘောနေရာချင်းပဲထင်ရှားတယ်ဒီတစ်ခါအထိကကြမ်းတယ်ဒီတစ်ခါအထိကနူးညံ့တယ်လို့သိရတယ်အဲ့ဒါတွေကပထူရတဲ့တွေ့နေတာပဲ အဲ့ဒါနာအရင်ကတော့ရှင်းဥစွာသိရအောင်လို့ပြောတာပထဝီဓာတ်အာဘောဓပြောကြအောင်လို့အာဘောဓဒါကဒါလေးပါဆုံးအောင်ရှင်းဥစွာခြေအောင်မှနာမမူနဲ့တူပုံရတယ်တော့ကြာနာမတူအာဘောဓဆိုတော့အာဘောဓဆိုတာပက္ကရဏလက္ခဏာယူစည်းခြင်းလက္ခဏာရှိတယ် ဒရဝလက္ခဏာအရေးတော်ရှိတယ်တဲ့ရေးကိုသူအရေးတော်ရှိတယ်အရေးတနည်းယုစီတနည်းအရေးသဘောလည်းရှိတယ်ယုစီရတဲ့သဘောလည်းရှိတယ်အရေးဆိုရင်ယုစီတော့တာပေါ့လေသူအရေးသူမှတော့စီတော့တာလေအေးအစီတာမရှိရင်သူကတော့စီကြသွားတော့တာပဲအဲကိုယ်တည်းကနေပြီးတော့အရေးသဘောတွေတွေတော့နှတ်တော့ဘာလို့ယုစီကြတာတွေကြည့်လို့ပဲ အဲချွေးတွေပါတယ်ကလည်းပဲယူစီကြနေတာပဲအသိသိမရှိရင်ဒီကလည်းယူထွက်နေတာပဲယူစီကြအဲဒါအရေးအရေးတနည်းယူစီတယ်အရေးဆိုလို့ရှိရင်လည်းယူစီတာယူစီတယ်ဆိုရင်လည်းအရေးပါပဲလို့လားအဲဒါအာဘောဓရဲ့လက္ခဏာပဲအာဘောဓရဲ့အထေကိုရင်းမယ်သူ့ရဲ့အထေကိုရင်းသူ့ရတာကတော့သူ့ကိစ္စဘာလုပ်တယ်လဲဆိုလို့ရှိရင် စေရတနည်းယုတ်ပြီးတယ်ဆိုတိုင်းဖွင့်ထွားတိုးပွားစေသည်တဲ့ဘီဝနာသာသာရှိတယ်။ပွားစေရင်ဟာသူ့သူ့ကိစ္စပဲပွားစေတာ။အရေးဆိုတာအရင်နဲ့ထိတဲ့ဥစ္စာတွေပွားပြီးတော့ပွားသွားစေတာ။ခြောက်နေတဲ့ຢာတစ်ခုပဲမဲ့လို့ရေတဲ့ရေနဲ့ထိတာလို့ရှိရင်ပွားသွားတယ်ဒီမှာတီးလာတယ် တချို့တော်တော်သွေးချောက်ပြီးတော့လို့ခါတယ်သေးသေးလေးဟာရေနဲ့စိမ့်လိုက်တဲ့အခါကျပွားပြီးအကြီးကြီးဖြစ်တယ်။ဒါကြောင့်အရေဓာတ်ကစိုးထိုင်းဖွန့်ဖွာတိုးပွားစေသည်စိုးထိုင်းစေတတ်တယ်။အဲဖွန့်ပြီးတော့ကြည်လာစေတတ်တယ်။ထွာကြိုင်လာစေတတ်တယ်။တိုးပွားလာစေတတ်သည်စိုးထိုင်းဖွန့်ထွာတိုးပွားစေသည်။

အလုံးသောရုပ်တွေကိုလုံးထားလို့မလုံးလို့သာဒီအရေးကသာမလုံးလို့ရှိရင်ရုပ်တွေတမုတ်တမုတ်ပြီးလွင့်ပြီးတခြားတွေသွားကုန်မှာအဆိုင်ခဲရလို့ရှိမှာမဟုတ်ဘူးအခုတော့အရေးကနေပြီးတွဲထားလိုက်တော့အလုံးခဲတွေဖြစ်ဟို လက်ပုံသဏ္ဍာန်ခြေပုံသဏ္ဍာန်ခေါင်းပုံသဏ္ဍာန်ဖြစ်ပြီးတော့ရုပ်တွေစုဝေးပြီးတည်နေတာလေဒီအရေးကနေတွဲထားလို့အရေးကမတွဲလို့ရှိရင်ဖြင့်စစ်စစ်မောမောကျဲပြီးတော့လွင့်ကုန်မှာအခုအဲ ကိုယ်ချောက်ပြီးတော့နေတဲ့နေရာဌာနဖုံနေပါလေဟာတခါလဲလေလာရင်လွင့်ကုန်သလိုပဲအဲဒီလိုကိုယ်တွေကရုပ်တွေဟာလဲဟိုကိုတစ်ခုတစ်ခုတခါလဲဖြူပြဲကျက်ပြီးလွင့်ကုန်မှာအဲဒီလိုလွင့်မကုန်ရအောင်တော့ရေကတိုးတဲ့ခါလေသူတိုင်းဖွန်တော့တိုးပွားစေစေကပူတွဲလုံးခဲ့ခြင်းသည်အဲစေကတဲ့သဘောပဲပူတွဲထားတဲ့သဘောပဲအလုံးခဲ အလုံးစဲဖြစ်နေတဲ့သဘောပဲလို့ရှင်းရတယ်။ဒါပစ္စုထားကိုယောဂီပုဂ္ဂိုလ်မှားလိုက်တော့အာဘောဓဆိုတာထီတော်မထီကောင်းမထီကောင်းမယ်လို့ထီကောင်းတဲ့ပထဝီအတွေ့ဒေဇောအတွေ့ဝါရောအတွေ့တွေကိုထောက်ဆပြီးတော့အာဘောသိရတယ်။မထီပဲနဲ့ကတော့မသိနိုင်ဘူးဒီဥစ္စာအရေးပဲဆိုတာဒီတိုင်းတော့မသိနိုင်ပါဘူးမျက်စိနဲ့မြင်ုံမျှလည်းမသေးကြပါဘူးတချို့ဟာအရေးထင်မဲ့လို့အခဲချစ်ချင်ဖြစ်တယ် အကျိုးလည်းအခဲထင်ပြီးတော့အရေးကြီးခြင်းဖြစ်လာမသေးကြပါဘူးမျက်စိနဲ့မြင်လာတာအဲလည်းနဲ့သမ်းသပ်ပြီးကြည့်လိုက်တဲ့အခါကျတော့ဟာဒါကအရေးပဲဒါခဲနေတာပဲဆိုပြီးရအဲဒါအာဘောရတော့ကိုလည်းနဲ့သမ်းလို့တွေ့တာမဟုတ်ဘူးအာဘောရနဲ့တပေါင်းနဲ့ဖြစ်နေတဲ့ပထဝီရဲ့ထူးခြားပုံကိုတွေ့ရတယ်အထက်မှာကျမ်းသာတဲ့သဘောဟာရေနဲ့ရောနေတဲ့အခါမှာသူကတစ်မျိုးကိုရေထဲမှာလည်းပထဝီဓာတ်တွေရှိတာပဲ အဲ့ဒါတွေတွေ့တယ်ရေထဲမှာလက်နဲ့နှိုက်ကြည့်လိုက်ရင်အဲမာမာကြမ်းကြမ်းနူးညံ့တဲ့သဘောတွေတွေ့ရပူတဲ့သဘောအေးတဲ့သဘောနွေးတဲ့သဘောတွေတွေ့ရပူတဲ့အေးတာနွေးတာကသူကတည်သောတာအဲတောင့်နေတဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောတွေဝါရောတာတွေရေထဲမှာတွေ့ရအဲဒီဥစ္စာတွေထူးခြားတာထောက်စားပြီးတော့ဒါကအရေးပဲဆိုပြီးသိရတယ်အရေးပဲဒီဥစ္စာအဲပူတွဲနေတာပဲ လုံးခဲနေတဲ့သဘောပဲဆိုတာသိရနောက်ပြီးတော့အထကရာဒီကညမှာပြထားကြတယ်အာဘောရဆိုတာအားတဲ့၄သောသဘောရှိတယ်တဲ့ဂရုတရသဘောပါပါပြီးနေတယ်ပထဝီဓာတ်လည်းပဲနေတာပဲပထဝီဓာတ်တဲ့ကိုကပိုးပြီးတော့နေတယ်လို့ဆိုတယ်ပထဝီဓာတ်ကတော့ခုနပြောတဲ့အတိုင်းတုံးခဲတွေပါတဲ့ကင်စမ်းကြည့်တဲ့အခါမှာလေးတယ်ဆိုရင်ပထဝီဓာတ်မှားထားတယ်လေးနေတယ်ဆိုရင်ဒါပထဝီဓာတ်ပဲ ပေါ့သွားကြပြီဆိုရင်လည်းဒါလည်းဘဒုဝိဒါပဲအဲလေးတာနဲ့ထောက်စပြီးတော့ရှိတော့ပေါ့တယ်လို့ဆိုရတယ်ပေါ့တာနဲ့ထောက်စကြီးလေးတယ်လို့ဆိုရတယ်အခုလေးတာကတော့ကိုရင်ကစိတ်ပိုင်းတွေဟာလေးပြီးတော့ကြာသွားတဲ့ခါတွေမှာဘဝနေတဲ့ခါတွေမှာခြေလှမ်းလိုက်တယ်ဆိုလို့ရှိရင်ခြေလှမ်းတဲ့ခါမှာခြေလှမ်းအောက်ကိုကြာသွားတဲ့ခါလေးပြီးတော့ကြာသွားတာရှိရင်အဲ့ဒီခါမှာ အာဘောရလွန်ခဲ့တယ်တဂရာဒီဂါရီကပြောအာဘောရလွန်ခဲ့အာဘောရလွန်ခဲ့လို့လေးပြီးတော့ကြာလေးတဲ့သဘောထင်ရှားတယ်ယောဂီပုဂ္ဂိုလ်မှာကြွတယ်လမ်းတယ်ချတယ်မှတ်တဲ့အခါမှာအဲဒီမှာလေးလေးပြီးကြာလို့ထင်ရှားတယ်လက်တွေပါလေလက်တွေကြွတယ်လမ်းတယ်ချတယ်မှတယ်ချတယ်စသည်ဖြင့်မှတ်တဲ့အခါခေါင်းလိုမော့တယ်ငုံတယ်မှတ်တဲ့အခါ အဲဒီလေးတဲ့သဘောတွေသင်ပြတယ်အဲဒါအာဘောဓလွန်ခဲ့တာသရုပ်တရသဘောမှာလေးသောသဘောရှိပြီအဲဒါကြောင့်လေးလျက်ကြသွားညာအားဖြင့်ဒီလို့ဒီဘုထပ်ပြီးတော့ထဲတာအစလေးဘုပဲဆောင်မှုပါထဲတာအခုတော့၅ပါးတော့ပြည့်သွားဒါပေမဲ့လို့ယောဂီပုဂ္ဂိုလ်တွေမှာအသုံးကျတဲ့ဥစ္စာထဲတာ လေးလေးကြသွားညာအားဖြင့်ပြီးညာညာထဲမှာယောဂီပုဂ္ဂိုလ်ကရှုမှတ်နေတော့ကိုကြွတယ်၊လမ်းတယ်၊ချတယ်လက်တို့ကြွတယ်၊လမ်းတယ်၊ချတယ်ကိုယ်တွေပါတွေကိုထိုင်နေထိုင်နေအင်းစသည်ဖြင့်ထိုင်ချတဲ့အခါတွေအဲဒီလိုလုံချပြပြင်းတဲ့အခါကာလတွေမှာအောက်ကိုလေးလေးလေးလေးကြသွားတာတွေတွေ့တာဘာတွေ့တာတော့အာဘောဓကိုတွေ့တာတဲ့အဲပါလေးလည်းမှတ်ရအောင်လည်းမဆောင်ဘူးလည်းသူတွေ့တယ် ဆိုင်ဆိုရမယ်အယိတနိယောစီတမိအယိတနိယောစီတမိအယိတနိယောစီတမိအယိတနိယောစီတမိသို့တိုင်းဖွင့်ထွားတို့ပွားစေသည်သို့တိုင်းဖွင့်ထွားတို့ပွားစေသည် စေကပူတွဲလုံးခဲ့ထင်သည်စေကပူတွဲလုံးခဲ့ထင်သည်စေကပူတွဲလုံးခဲ့ထင်သည်စေကပူတွဲလုံးခဲ့ထင်သည်လေးလျက်ကြသွားညာအားထင်သည် အာဘောရာတိမမြာယောဂီအာဘော အရေးတနည်းယူသိတဲ့အရေးအနေအားဖြင့်ထင်တယ်ယူသိတဲ့နေရာဖြင့်ထင်တယ်ဆိုရင်ဒါလက္ခဏာပြီးတာကိုယ်ထဲမှာတွေ့တရားကနေပြီးကြည့်ရကြည့်ရစသည်ဖြင့်မှတော့အဲရေသဘောနဲ့ထင်ကြတယ်ယူသိတဲ့သဘောနဲ့မှနာရီပါလေကြာလာတယ်ဆိုပြီးနာပဲဟိုမှာအဲဒီဥစ္စာကိုကြည့်ရလို့မှတ်ခြင်းလည်းမှတ်အဲကြားတယ်လို့မှတ်ခြင်းလည်းမှတ်ယူသိတယ်လို့မှတ်ခြင်းလည်းမှတ်ရမှာပဲမမှပဲတော့ဖြစ်ဘူးလို့ဆိုတာအဲမြေကြီးကိုပါတော့ကြားလာတယ် တတွေးတွေပါတွေခါတယ်မျိုးချတာတော့အဲဒီတတွေးတွေပါတွေကြလာတာတော့အဲဒီမှာအဲဒီနေရာမှာတနည်းနည်းနဲ့သူကရှုအမှားတာကိုပြီးတော့ကောင်းကောင်းအမှန်နိုင်နေတဲ့ပုဂ္ဂိုလ်ကဘယ်ကဖြစ်ဖြစ်သူကထင်ရှားလာလို့ရှိရင်အထူးနာမည်မပေးဘဲနဲ့လည်းသီလေးတွေပါနေတာပဲအဲဒီမှာအရေးသဘောတွေယူစည်းတဲ့သဘောတွေသိကြတဲ့သဘောတွေကိုအထင်းနေအဲဒါလက္ခဏာနဲ့ပြီးတာတဲ့အရေးတနည်းယူစည်းတဲ့နည်း သူထိုင်းခွန်ထွားတိုးပွားစေသည်ဆိုတော့အဲကျွင်းကျွင်းနဲ့ထိတာတွေလျှောက်ပြီးတော့မှတော့စိုးနေတယ်ထိုင်းနေတယ်อืมပွားပွာလာတဲ့သဘောပဲအဲစသည်ချင်းအဲဒီလိုသိရတာကဒါကဝါယောဓရဲ့ကိစ္စရာသာကိုသိတာနောက်တစ်ခုကစေကပူးတွဲလုံးခဲ့တယ်နီးတဲ့အဲစေကနေတယ်

ဒုက္ခရသဘာဝအထူးသဖြင့်လေးသောသဘောရှိသည်တဲ့ငကရာတိကရရဆိုတယ်ငကရာကခြေတော်ကိုလွတ်ချလိုက်တဲ့အခါကာလမှာအာဘောဓကလွန်ကဲပြီးရှစ်ဆောင်နေတယ်အာဘောဓကပထဝီဓကနောက်လိုက်တယ်ပထဝီဓကသူလည်းလေးတဲ့သဘောရှိတာဒါပေမဲ့သူကနောက်လိုက်ပဲအာဘောကရှိသွားပဲအာဘောလွန်ကဲတယ် အဲဒီတော့အဲဒီနင်းချလိုက်တဲ့အခါကလည်းခြေတော်ကျသွားတာလေးလေးလေးလေးလေးပြီးတော့ကျသွားတာလေးသိတာလားလေးတဲ့သဘောကြီးတာဘောဓပါမတ္တရနေရာကထိုင်ရင်ထိုင်နေတဲ့အခါယောဂီပုဂ္ဂိုလ်ကထိုင်နေတယ်ထိုင်နေတယ်မှတ်ပြီးတော့ထိုင်တဲ့အခါကျတော့ထိုင်နေထိုင်နေထိုင်နေတဲ့ကိုကြီးကိုရစိတ်စားရပြီးတော့မှလည်းကိုကြီးကလေးလေးလေးလေးပြီးတော့ကြာသွားအာထိနိုင်တဲ့ပုဂ္ဂိုလ်တွေဆိုဖြည်းဖြည်းတော့မထိနိုင်တဲ့ပုဂ္ဂိုလ်ဆိုပြုံးမနဲ့တော့ကြာသွားတာတည်းပဲအဲဒီမှာလေးကြတယ်

အခုလိုစကားပြောနေရင်လည်းလက်ကြောင်းတက်လာလို့တကယ်လည်းခဏခဏဟာထိုးရထွေးထိုးရတယ်တလိကထင်ကြတယ်ပြီးကြည်တလိကြီးတဲ့ဟောအနာရောရှိတဲ့ခါထင်ကြတယ်တွေးတယ်ဒါထင်ကြပြီးတွေးချွေးတယ်ဒါလည်းထင်ကြတာအစီကဲအစီကဲကတော့အဲဒီငပတ်ထူတဲ့နေရာတွေမှာအစီတွေကြီးဒါလည်းထင်ကြတာပါရွေးချွေးစီကဲမျက်ရည်တဲ့ဒါလည်းထင်ကြတာစီကြီးတဲ့စီကြီးဆိုတာကတော့ ဒါကတော့တခါတရားမှသူကထင်ရှားတယ်မေတော့မေတော့အတုဝတ္တစီကြီးခေလောတတွေးအဲစီတတွေးနှတ်အဲတတွေးတော့နှတ်လို့ထင်ရှားတာလေအစီအစီဆိုတာကတော့သူက အဲ့ဒါကအယူသက်ပြီးကြားထဲမှာရှိတယ်ဒါကတော့မမြင်ရဘူးဒါလည်းသူကအသိဆိုသူတမျိုးပဲကျင်ငယ်တဲ့နောက်ဆုံးဒါကလည်းသင်ကြားနေတာအဲ့တော့ဒီအဘောဓဆက်နှစ်ခုသင်ကြားတာများပါတယ်မသင်ကြားတာနည်းနည်းမသင်ကြားတာတစ်ခုနှစ်ခုလောက်ပဲရှိပါသေးတယ်ညာတွေအကုန်လုံးသင်ကြားတယ်အဲ့ဒါတွေအထူးသင်ကြားတာတွေကတော့ ချွေးတွေဆိုတာထင်ရှားတယ်မျက်ရည်ထင်ရှားတယ်တွေးထင်ရှားတယ်နှာထင်ရှားတယ်ပလိတ်ထင်ရှားတယ်ရင်ငယ်ရည်ဆိုတာထင်ရှားတယ်အဲ့ဒါတွေကအမှန်တရားတာတွေပဲအဲ့ဒါတွေဒါတွေလည်းတွေးထီရတွေးထီရကနေပြီးသူတို့ရှုရတာပဲတွေးထီရကနေပြီးတော့ရှုရတယ်အဲနာရီတွေယူလာရင်ရှုရတယ်မျက်ရည်တွေကျလာရင်ရှုရတယ်ချွေးတွေထွက်လာရှုရတယ်ပြီးတော့ပလိတ်တွေပါတယ်ကြောင်းတွေပါတယ်ကပဇာထဲရောက်လာတယ်ရှုရတယ် အဲနှတ်တွေအဲယူရတယ်အဲဒီအရေးသဘောနဲ့သူကထင်ရှားသိကြတဲ့သဘောနဲ့ထင်ရှားဟွန်းသူထိုင်းနေတဲ့သဘောနဲ့ဒီချွေးတွေဘာတွေကသူထိုင်းနေတဲ့သဘောနဲ့ထင်ရှားပြီးတော့တခုနဲ့တခုနဲ့သိကပ်တဲ့သဘောနဲ့ထင်ရှားအဲဒီလေးကြလာတဲ့အခါကာလကျတော့လေးကြတဲ့သဘောနဲ့ထင်ရှားအဲဒါ အဘောဓာတိတဲ့ဒီဥစ္စာတွေအဘောဓာတိဒီဇောဓာကွာဒီဇောဓာဥဏတလက္ခဏာပူပြီးရဖြစ်ရင်လက္ခဏာပဲတဲ့ပူတာဟာသူ့လက္ခဏာပဲဒီဇောဆိုတာမိခိုးမှုပူတဲ့သဘောပဲဒါပေမဲ့လည်းသူ့ရဲ့ပူတာနဲ့သာကြည့်လို့ရှိရင်တစ်ဖြည်းဖြည်းကြော့ကြော့ပြီးတော့အေးအေးသွားတာလည်းရှိတယ်အေးတဲ့သဘော ူတဲ့သဘောအေးတဲ့သဘောဆိုတာစဉ်စဉ်ထောက်သပြီးတော့သိရတယ်။ရေရိုးရိုးဟာအေးတယ်လို့ထင်ရတာပဲဒါပေမဲ့လို့သောက်ရည်ဦးထဲမှာရှိတဲ့ရေနဲ့တော့မတူဘူးသူဆိုရေရိုးရိုးရေကအနွေးနွေးပဲပြင်မဲ့မှာရှိတဲ့ဦးထဲကရေကနွေးနွေးပဲရှိတယ်။ဘာရည်ဦးထဲကရေကပုံပြီးတော့အေးအဲဒီဦးထဲကရေဟာလည်းပဲရေခဲရေနဲ့ဆိုင်ဆိုင်စားကြည့်မယ်ဆိုရင်သူလည်းပဲခံနွေးနွေးပဲ။ အဲဒါကြောင့်အပူအေးအနွေးဆိုတာအစစ်စစ်အေးတာလည်းပဲဒီသောတာပါပဲတဲ့အေးတာလည်းပဲအဲဒီသောအားနေပါပဲဒီသောပေါ့ပူတာကဘာကြည့်တယ်ဒီသောနားကြောင့်အပူအေးအနွေးတယ်အပူအနွေးအေးတယ်ပူတယ်လို့သိရတာလည်းပဲဒီသောတာပဲနွေးတယ်လို့သိရတာလည်းဒီသောတာပဲအေးတယ်လို့သိရတာလည်းဒီသောတာပဲအပူအနွေးအေးတယ် ပူငွေပေး၍အဲကျင့်ကြစေသည်ပရိပါသနာလက္ခဏာကျင့်ကြစေအပူရဆိုတာသူနဲ့ထိတဲ့ဥစ္စာတွေကျက်သွားစေတာပူတယ်ဆိုတဲ့ကသူကကျက်စေတဲ့သဘောပဲဆိုတာဘောနေပူငွေပေးလျက်ရင်းကျက်စေပူငွေပေးလျက်ရင်းကျက်စေ ပြီးတော့မတ္တဝနုပ္ပဒါနာပစ္စုပ္ပဒါနာမတ္တဝနုပ္ပဒါနာအနုညာတိအဖြစ်ကိုပေးရသည်နုညပြော့ပြောင်းဆင်လောင်းသင်သည်နုညနုညပြော့ပြောင်းစေတယ်ဆိုတာကူလို့ရှိရင်ဖြင့်အပူနဲ့ထိဖျောင်းများရေပြော်ပြီးတော့ပြော့သွားတယ်လို့ပဲအပူဟာသူနဲ့ထိတဲ့ဥစ္စာတွေကိုနုညပြော့ပြောင်းစေတတ်သည် နူးညံ့ပျော့ပြောင်းဆင်လောင်းတယ်နူးညံ့ပျော့ပြောင်းတဲ့သဘောကိုဆင်လောင်းဆိုတာပေးတာပေါ့လေအဆင်းစင်တခါလေပေးတဲ့သဘောထင်ထင်ပြီးနောက်တစ်ခုကတေဇောရဥဒ္ဒံဂတိကအထက်သို့တက်ကြွခြင်းသဘောရှိတယ်ခြေတော့ကြွလိုက်လှမ်းလိုက်တဲ့အခါရင်ကြွတဲ့အခါရင်မှာ

မိကိုယ်ရဲတွေကမိရလူလူပြီးအထက်ကြီးတဲ့တက်နေတာပဲကုန်းငွေတွေဆိုတာအောက်မှာပါဘူးအထက်ကြီးတဲ့တက်တာပဲသူကတော့ပေါ့တဲ့သဘောရှိတယ်ကုန်းငွေရှိသွားလို့ချင်းအထက်တက်သွားတာကြီးတယ်အဲဒါကြောင့်ကိုယ်ရဲကရုပ်တွေကလည်းဒီတိုင်းပဲပေါ့ပြီးတော့တက်တဲ့သဘောဟာချင်းဒီသောတာပဲအဲဒါကြောင့်ပေါ့လျက်ပေါ့လျက်ကြွတဲ့ထင်သည်ပေါ့ပေါ်ပြီးတော့ကြွတဲ့သွားတယ်လို့ယောဂီပုဂ္ဂိုလ်ကထင်ရတယ် အဲလက်ကိုကြွတဲ့အခါကြွတယ်ကြွတယ်ကြွတယ်မှရင်ပေါ်ပေါ်ပြီးတက်သွားတာတွေသိရသေသောရသိတာတရားကထားတဲ့ခါကာလဒီမှာထားတယ်ထားတယ်ထားတယ်မှတော့ပေါ်ပေါ်ပြီးတက်လာသေသောရသိတာခြေတော့သွားနေတဲ့ခါမှာခြေတော့ကြွလာတာမှတဲ့ခါမှာလဲကြွတယ်မှလိုက်တဲ့ခါမှာကြွပြီးတော့တက်လာတာသိရပေါ်ပြီးတော့တက်လာတာသိရအဲ့ဒါဒီသောရကိုသိတာပဲသာသကရာတိကတွေကဆိုတာပါ အဲဆိုရမယ်ဒီသီဆောင်မှုကလေးဆိုတာအပူအနွေအေးတမီအပူအနွေအေးတမီအပူအနွေအေးတမီအပူအနွေအေးတမီအပူအနွေအေးအပူရာကနေပြီးတော့နွေးတာနွေးရတာမအေးပါဘူးအနွေအေးတမီ ကူမွေပေးလျက်ရင့်ကျက်စေသည်နုညပျော်ပြောင်းဆင်လောင်းပေးသည်နုညပျော်ပြောင်းဆင်လောင်း လျက်ပေါ်လျက်ကြွတဲ့ခြင်းသည်ပေါ်လျက်ပေါ်လျက်ကြွတဲ့ခြင်းသည်ပေါ်လျက်ပေါ်လျက်ကြွတဲ့ခြင်းသည်ပေါ်လျက်ပေါ်လျက်ကြွတဲ့ခြင်းသည်သေသောတာသီမမြာယောဂီသေသော နာနဲ့ရာသနဲ့ပြစုပ္ပဒါနဲ့ပြီးပေါ့ပူတယ်၊နှွေးတယ်၊အေးတယ်သိတာကလက္ခဏာနဲ့သိတာအဲပူငွေပေးလေရင်းကျက်သေးသည်ဆိုရင်းကျက်သေးတဲ့သဘောပဲလို့ရှင်ရှင်သဘောကျသွားတာကဒါကသူ့ရဲ့ကိစ္စရာသကိုသိတယ်ဒီသောတာရဲ့ကိစ္စရာသကိုသိတယ်နုညပျော်ပြောင်းစေတဲ့သဘောပဲနုညသွားစေတဲ့သဘောပဲလို့ညာနဲ့ထင်လာတာပြစုပ္ပဒါသိတယ်နောက်တစ်ခုခုထည့်ရတာကတော့ ပေါ်လည်းရဲ့ပေါ်လည်းရဲ့ကြွတယ်ထင်ပြီးအဲဒီလက်ကြွတဲ့အခါခြေကြွတဲ့အခါကိုယ်တွေပါရင်ခရမ်းနေပြီးထားတဲ့အခါလေးအဲဒီပေါ်ပေါ်သွားတယ်လို့ပေါ်ပေါ်ပြီးထက်တက်တက်လာတယ်လို့ထင်တဲ့ဥစ္စာတွေကအဲဒါတွေကပြစုထာနေတယ်လားဒီတော့ပြစုထာနေနေပြီးတော့သိတယ်အကြံဉာဏ်အားဖြင့်ဒီဇောရကို၄မျိုးခွဲပြီးမြတ်စွာဘုရားဟောတာ ဗန္ဒပနာတေဇောသဂရိကိုငွေတဲ့ပူလောင်ပြီးတော့လာတဲ့တေဇောကိုအဖျားအဖျားရှိအဖျားတက်မိတာနဲ့အပူဝေးတိုင်းနဲ့မိတာနဲ့တိုင်းကြည့်လို့ရှိရင်ချင်းအများအားဖြင့်90ရှင်နဲ့ဒါသမ၄ဆိုပြီးတော့အပြီးမှပြုထားတော့ အဲဒီကနေပြီးပိုးလာလို့ရှိရင်ပေါ့လေဒါလည်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကတည်းကမမြင်ဘူးအချို့ပုဂ္ဂိုလ်တွေအပူချိန်နေတာရှိတယ်အချို့ပုဂ္ဂိုလ်လည်းများနေတာရှိတယ်အဲဒါအများအပြားပေါ့အဲဒီ90ရှင်တဲ့သာသမာလေးကနေပြီးတော့ပူတက်လာတာဒီက99လို့ရောက်လာပြီဟွန်း99တရားစီရောက်လာပြီဆိုတာလေအပူရင်များလာတယ်ဆိုတာသန္တသနာတည်တော်ဖျားချင်အဖျားပူတွေရောက် ဗန္တပနပြင်းစွာကုလောင်သောသဘောရှိသည်ပဂရိဘူမေဟုဇိရဏတေသောရင်ကျင်းစီတွေအိုရင်းစီတဲ့သဘောရှိတယ်ရင်းစီတဲ့သဘောဒါကတော့ပဂရိဘူငွေလို့ဘုန်းကြီးများကတော့သဘောကျပဂရိဘူငွေယူမှာပဂရိဘူငွေရှိနေတာလည်းတစ်ပြေးပြေးရင်းလာတာပဲပဂရိဘူငွေအကြောင်းပြုပြီးတော့တစ်ပြေးပြေးလူဟာငယ်ငယ်ကလေး ကလေးဘဝကနေပြီးတဖြည်းဖြည်းအဲလူလာပိုင်းဖြစ်လာတယ်လူလာပိုင်းကနေပြီးတော့တခါလူကြီးပိုင်းအဲဖိုးကြီးတို့ဖွားကြီးတွေဖြစ်လာသပင်တွေပါတွေအစားကမဲလာတယ်ဖြူလာတယ်သွားတွေပါတွေကျိုးကုန်တယ်အေးတွေပါတွေတွန့်ကုန်တယ်ဒါတွေဖြည်းဖြည်းရှင်းကုန်အဲဒါကိုယ်ထဲမှာဒီတည်သောကြောင့်တဖြည်းဖြည်းရှင်းအပြင်မဲ့နေဘူးလာနာလို့ရှိရင်ဖြင့်နေဘူးလာနာတဲ့ဘုသူဟာပထမတော့အတိုင်းမဟုတ်ဘူးရှင်းကျက်သွားတယ်လို့ ပူပူပူရင်းတဲ့သဘောဖြစ်သွားတယ်အဲ့ဒါလိုပဲကိုယ်ရဲ့ကပြည်စောကလည်းတစ်ဖြည်းဖြည်းအပူငွေ့တွေပေးပြီးတော့ရင်းကျက်လာတယ်ဒါကြောင့်ဥမင်းရောတဲ့သဘောတွေကဖြစ်စေတာဒီတဲ့လားဇိရဏတေသောသန္တပနာတေသောဇိရဏတေသောဓာတေသောဆိုအလွန်ကဲပူတာမခံနိုင်ဘူးလားကြီးပူလားကြီးရဲ့ညှိနေအောင်ဒါကတော့ ဒီဂရီတိုင်းတာနဲ့ပြောမယ်ဆိုရင်တရား၃တို့တရား၄တို့တရား၅တို့နဲ့တူပါတယ်ဒီဥစ္စာတွေဆိုရမှာပဲလို့သာစာတွေကတော့မပေါ့ဘူးသူအဲဒီကြရင်မနာမထမရနေအောင်ပူတာပဲပြီးတော့အနာရှင်တွေပါလေပူဇာတွေလည်းရှိတတ်တယ်နာပူဇာကြီးပူဇာကြီးတချို့ပိုင်တွေကပူဇာရှိတယ်ပူဇာကြီးပူဇာကြီးညီရတယ်အဲဒီလိုပူတွေပေါ့လေလုံလုံကဲကဲပူနေတာတွေမထမရနေအောင်ပူနေတဲ့ဥစ္စာတွေဒါတွေကတဟတည်သောတော်ကြရမူကြီးလေးအောင်ဖြစ်ပုံနဲ့လည်းပြောရမှာလေ ပါစကတိသောအစာကိုကျင်ညက်စေတာပဲလို့လားသာမဇ္ဇကကြောင့်ဖြစ်တာတဲ့အစာအိမ်စာအိမ်မှာအစာကိုကျင်ညက်စေတာပဲဒီသောပူချိန်ရှိတယ်သူကအရေးကြီးပါတယ်ဒီကိုယ်လုံးပြန့်နှံ့ပြီးတော့ပူလာတယ်သူစီကနေပြီးတော့ပြန့်လာတာတော်တော်တော့ဆန်းကျင်တယ်အပြင်ဘက်ကဘယ်လိုပဲအေးနေနေကိုယ်တန်းတော့ဖြင့်နေကောင်းထိုင်ကောင်းတဲ့ပုဂ္ဂိုလ်ဆိုရင်ကိုယ်တန်းမှာသူနှွေးနေတယ်လို့ပဲရှိနေတာပဲ အဲဒီစာရင်ကဘာစကားတည်သောကနေပြီးတော့တကူလုံးအပူတွေပြန့်ပြီးတော့ပြီးနေတာခြေပြားတိုင်အောင်ခေါင်းတိုင်အောင်အသားကြီးကောင်းတဲ့နေရာတွေမှာလည်းအကုန်လုံးပြန့်နှံ့ပြီးတော့အပူငွေ့ဖြန့်ပြီးပြီးတော့ပြီးနေတာအားလုံးကြတော့ကောင်းတယ်ဒီမဲ့မှာအမှန်တရားမိုးတွေပါလေရွာလို့အေးနေတယ်နှင်းတွေပါလေကြာလို့အေးနေတယ်လေတွေပါလေတိုက်လို့ပြင်းမှာဘယ်လိုအေးနေနေကိုယ်တည်းကနွေးနေတာပဲအဲ့ဒီနွေးတာတည်း မရှိရင်လည်းပဲဒါသိဘူးတာရှိတော့တာပဲသူသူမရှိရင်လည်းသိတယ်သူကအဲ့ဒါဘယ်ကလာတော့ဒီနွေတွေကပါစကတေသောကသာပဲစာရင်ကနေပြီးတော့အဲရင့်ကျက်စေတဲ့တေသောလေးရှိတယ်အဲ့ဒီပါစကတေသောဒီပါစကတေသောဟာလည်းပဲသမဝေပါကိနိယဂဟဏိယဆိုပြီးတော့ဘုံကရှိတဲ့ပုဂ္ဂိုလ်တွေမှာအညီညက်အညီအမျှရင့်ကျက်စေတာလေအစာများစားလိုက်တဲ့အစာတွေကို အညီအမျှရင်းကျက်စေတာဘုံကရှိတဲ့ပုဂ္ဂိုလ်တွေအထူးအရင်ဘုရားလောင်းတော်တို့ပေါ်တယ်ဘုရားလောင်းတော်မဟုတ်တော့လည်းပဲအဲဒီဘုံကရှိတဲ့ပုဂ္ဂိုလ်တွေကံထူးတဲ့ပုဂ္ဂိုလ်တွေကျမ်းမာရေးပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာဒီစာရင်ကကောင်းနေပါလေသူကစာရင်ပါသရတ္တမြေကကောင်းတယ်စားလိုက်တဲ့စာတွေဘာသာသာသူစာကြည့်တာစာမကြည့်လို့စေးနဲ့ဝါနဲ့ပူရတယ်မရှိဘူးဗိုင်းရန်ဘာဖြစ်နေလဲအောင့်နေတယ်တင်းနေတယ်မရှိဘူးလူစားဘာသရတ္တကောင်းနေလို့ချင်း

ဥရိယပယအဖြစ်အပျက်ကိုလည်းသိရမယ်အင်္ဂါ၅ခုယုံကြည်ကြမ်းမှချောင်းစွာစိတ်ထားကြိုးစားတွင်တွင်ဖြစ်ပြမြင်ငါအင်အာထုကြောင်းဆိုပြီးဘုန်းကြီးကလည်းငါလည်းသိတယ်ဗရာဏိအင်္ဂါ၅ပါးဒီအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတော့တရားအားထုတ်လိုက်မယ်ဆိုရင်ရဟတမရကိုလည်းရောက်နိုင်တယ်နော်အင်္ဂါ၅ပါးနဲ့မပြည့်စုံလို့ရှိရင်တရားထုတ်လို့မရဘူးလားတော့ဒီလိုမေးကြည့်ရင်ဒါကတော့ ရတယ်လည်းရှိတာပေါ့လေမရတယ်လည်းရှိတယ်ဒါကောင်းတဲ့ဥစ္စာကိုသင်ကြားတယ်တချို့မကြမ်းမာရတဲ့ဒေဂာနီးမှတရားတို့လို့အဲမတရားပေါ်တရားတွေရဆိုတာရှိတာပဲဒီကနေ့မှကပ်ပြီးတရားထုတ်လိုက်တာကျိုးချမ်းသာဖြစ်သွားတယ်လည်းရှိပါတယ်ဒီလိုပါရမီရှိတဲ့ပုဂ္ဂိုလ်တွေမှာတော့တရားထုတ်ရင်မဖြစ်ဘူးလို့မဆိုနိုင်ပါဘူးသို့တော်လည်းပဲပြင်းပြင်းထန်ထန်အားထုတ်ရမယ်ဆိုရင်တော့ဒီငါ၅ပါးနဲ့ဖြစ်သွားတယ် ယုံကြည်ရမယ်တဲ့တရားတရားယုံကြည်ဘုရားယုံကြည်ရမယ်တရားယုံကြည်ရမယ်ဘာငါယုံကြည်ရမယ်ဆရာသမားယုံကြည်ရမယ်ကမ္မထာနီးကိုယုံကြည်ရမယ်ဒါမယုံကြည်လို့ရှိရင်တော့အထုလို့မဖြစ်ဘူးကွာဘုရားတရားဘာငါမယုံကြည်လို့ရှိရင်တရားထုတ်ဖို့ဝေးပါရဲ့အယူဆတော့အဲကြောက်ကဘုရားလားကုန်မလားတော့ဘူးကွာတရားနာတော့မလားတော့ဘုရားတရားဘာငါတော့ပေါင်းလိုက်တော့ယုံကြည်ပါရဲ့ဒါပေမဲ့လို့ ကမ္မထာဆရာနဲ့ကမ္မထာနီးမယုံကြည်ဘူးဆိုရင်လည်းဒါလည်းအာမထုတ်ဘူးကသူကယုံမမယုံတာအဲဒီဘုရားတရားသံဃာယရနာသုံးပါးယုံကြည်ရမယ်ကမ္မထာဆရာကမ္မထာနီးယုံကြည်ရမယ်အဲယုံကြည်ကြည်နဲ့အာထုတ်ပါမှာအရေးကြီးပါတယ်ဘုဒ္ဓိမသာသနာ့ဤသာမလာပြီးအာထုတ်ကြတဲ့ညာယောဂီတွေလည်းရှိတယ်အဲလူယောဂီတွေလည်းရှိတယ်အရိယာသူကယုံကြည်လို့လာကြတာတွေပဲယုံကြည်ခြင်းနဲ့ လုံးမလို့ရှိရင်ကိုယ်အိမ်နဲ့ကိုယ်နေကိုယ်ကြတဲ့ကိုယ်နေကိုယ်ကြောင်းနေကိုယ်နေသူကချမ်းသာနေတာပဲအဲဒီမှာယုံကြည်လို့ဒီမှာလာပြီးအထုလဲလို့ရှိရင်တော့ဖြင့်မေတ္တရားဖို့တရားဧကံရမှာပဲလို့ယုံကြည်လို့လာအထုကြဒါပေမဲ့လည်းဒီထဲမှာဟိုတဲ့တော့ပဲနည်းနည်းပါးပါးရောတော့ပြီးတော့မစင်ကြယ်တာတော့လည်းဒုတိလေတော့ပါရတယ်ချွတ်တဲမယုံကြည်ဘူးလည်းလာတယ်ရှိတယ်အဲတဲမယုံကြည်ဘူးလည်းလာတယ် မယုံယုံနဲ့လာပဲမယ်လို့ဒီကဟောပြောပေးတာနဲ့တချို့လည်းပဲနောက်ယုံကြည်ပြီးအထုသွားတော့ပြည့်စုံတဲ့ပုဂ္ဂိုလ်လည်းရှိပါတယ်။အစကသရာတရားမပြည့်စုံမယ်နဲ့နောက်တော့သရာတရားအဖြစ်လာတယ်ဒီမှာ။ယုံလုံးမယုံတဲ့ပုဂ္ဂိုလ်တော်မှရှိသေးတာပဲ။ဟွန်းတခါကကြာပါပြီဘုညာကမ္မနာတာဖွင့်လာစားကပါပဲ။အဲဒီတော့မှအာဇာဘလာအစိုးရရှိပိုင်းကပေါ်လေသူသားဒီကဒီကကွဲပြောင်းရှိသေးပါဦးတော့ အဲဝิญญုဥလူကဟိုကိုသိန်းကိုဟိုကကလေးကလေးမျိုးကအဲဒီကလူတွေခေါ်လာတယ်သက္ကရာကသက္ကရာကဘာရဲ့ဆရာကြီးရဲ့တပည့်ဘုန်းကြီးရောလူရောသူတို့ရတော့သူတို့တခါလဲအဲဒီသက္ကရာကဘာဆရာကြီးရဲ့နီးနေပြတယ်သူတို့ခေါ်လို့ပြောလို့ဆရာကြီးတွေပေါ့လေဒါလည်းဖြစ်တယ်အဲပါလေသူကဒီမှာခေါ်လာတယ် အဲခေါ်လာတော့ဝါဒဩဇာနာရှိတဲ့ခါကလာဆိုတော့ဟိုကလိုက်လာကြတာပေါ့လေကိုလိုက်လာကြပြီးတော့ဒီကြတော့ဘုန်းကြီးရကမ္မထာမေးတော့ဒါပေမဲ့သူတို့တရက်နှစ်ရက်သုံးရက်လောက်ကသူတို့ကောင်းအောင်အမထုတ်ဘူးသူတို့ယုံမမြုံမဲဟာဘူးသူတို့ကသူတို့ဆရာကြီးတွေပုံမှာကမ္မထာဆရာကြီးမယုံယုံတော့သူတို့ကောင်းအောင်အမထုတ်ကောင်းအောင်အမထုတ်တော့အမထုတ်လို့ရှိရင်ဘယ်ဟာဘာဖြစ်နေမှာတော့ ဘာမှမဖြစ်ဘူးသူစားဘာမှမလုပ်ရင်ဘာမှမဖြစ်ဘူးဆိုတာတော်တော်သိကြတယ်သူကအလုံးမပြည့်ဘူးအဲတော့ဘာမှအာမထုတ်ကမ္မနာဆရာနေတိုင်းနေတိုင်းမေးနေတိုင်းနေတိုင်းမေးတော့သူများတွေကပြောစရာရှိတယ်သူတို့ပြောစရာမရှိဘူးသူတို့စဉ်းစားတယ်အေးတို့ဒီလိုနေလို့တော့ဖြစ်ဘူးကမ္မနာဆရာလည်းနေတိုင်းမေးသူများပြောစရာရှိသူပြောစရာမရှိဘူးချက်စရာကောင်းတယ်ပြီးတော့ဘုနုဘခေါ်လာတာဟာလည်းပဲ တို့တရားတရားမပြည့်စုံလို့ရှိရင်ပြန်ပြီးတော့ကိုယ်မှမဟုတ်ဘူးပြီးတော့တို့အထုမှဖြစ်မှာပဲဆိုပြီးတော့တို့မောနေပေါ်လေဒီလိုတရားကအစကတော့သူစဉ်းစားကြည့်ကြတော့မဟုတ်ဘူးမလွဲတာမကင်းတာတွေနဲ့သူတို့ကအထုတာကိုသူတရားလေးဖြစ်တာနဲ့ပြည့်ရောဆိုပြီးတော့နည်းနည်းတော့ယုံကြည်နေကြတာပဲအထုရဖြစ်အောင်ပါပဲဆိုတော့ဒါလေးတော့ယုံကြည်တာ အဲသူများလို့သူပြောစရာရှိမှာပဲထူးခြားခြားတွေ့ဦးမှာပဲဒါလေးတော့ယုံကြည်လာတယ်သူယုံကြည်လာတယ်သူအားထုတ်တယ်အားထုတ်တော့ပါရမီကလည်းရှိတဲ့ပုဂ္ဂိုလ်ပဲရှိတဲ့ပုဂ္ဂိုလ်ဆိုတော့သူကတရားဆိုတာပါရမီရှိတဲ့ပုဂ္ဂိုလ်တွေကတွေ့တာပဲအဲ့ဒါနဲ့အားထုတ်လိုက်တော့သူတရနေ့လောက်အားထုတ်လိုက်တော့သူကတခါလဲထူးထူးခြားခြားတွေတွေ့လာတာကိုတွေ့လာတော့တရားတရားတွေဖြစ်ပြီးတော့ဒါကလည်းရှိတော့မတိုက်တွန်းရပါဘူးသူကသူအားထုတ်သွားတာနဲ့ ကောင်းကောင်းပြည့်စုံသွားပါတယ်ပြည့်စုံသွားတာမှအဲဒီဘုန်းကြီးများတခါလဲသဘောကျသွားတာတခါလဲတရားထုတ်ပြီးဉာဏ်စဉ်တရားနာပြီးတော့သူကပြန်ညင်တော့တာပဲဘာဖြစ်လို့ပြန်ညင်တာတော့ဟိုလေးများနေပါလေကလည်းအစင်မတင်ပဲဖြစ်နေတော့ကိုယ်ကအဲမြန်မြန်လေးများရအောင်လို့ဆိုပြီးတော့သူဒီမှာသွားပြီးတော့သူကရပြီးတော့ပြောတယ်ဘာဖြစ်လို့ကိုယ်တော့ပြန်ညင်ရလဲဟုတ်တယ်ကျုပ်ကဟိုမှာဆရာကြီးလုပ်လာတာတဲ့ဟိုမှာမဟုတ်တဲ့တရားတွေဟောတာပဲ

တရားဟောရင်သွားတော့ရေဥရောက်တဲ့ခါကျတော့အဲလေးရွာလေးရွာပဲနဲ့တွေ့တယ်အဲ့ဒီမှာအဲဒီကစကားတွေကလာပြီးတော့ပြင်တယ်ကမ္ဘာတနာကြီးမလည်းမသိပါဘူးသူတို့လေးရွာကမ္ဘာတနာလုပ်တယ်ခဏပဲပဲပူဇော်ကြတော့ကမကြွပါအောင်ဘုရားတဲ့သူကပြောတယ်အာဘုန်းကြီးကရဲ့ဒီကုန်းနေပြီဘယ်နဲ့လို့ကြွမလဲဟိုနေ့ပြင်မကြွပါဗျာဒီနေ့သင်ပြ ကြွရုံလေးရောက်တယ်ဆိုလို့ရှိရင်ပူဇော်ကြောခံတော်ပါပြီတဲ့လို့သူတို့ကပြောတော့ပြောတာခုညက်ရောက်ရင်တရားဟောတာသူကမဟောဘဲနဲ့ဟိုမှာသွားကြောခံရုံကြောက်စေတူရုံလို့သွားထိုင်တယ်လို့ဖြစ်သေးဘူးသူကအဲ့ဒါနဲ့သူတို့လည်းပဲပြောတာနဲ့ဟိုမှာအထုပ်တဲ့ပုဂ္ဂိုလ်လည်းရှိပါသေးတယ်နောက်ပြီးတော့သူပြောတယ်အဲသူပြောတာသူအစတုန်းကတော့တဲ့ သိပင်တရားတွေတော့အထုတ်ပါတယ်တဲ့သူအာနာပါနာအထုတ်ပါအထုတ်ပေါ်လည်းသိပင်ကြီးတွေပါအထုတ်ပါတယ်ဒါတွေနဲ့သူသဘောကျတယ်အားရအဲဒီမှာခန္ဓာတော်ဆရာတော်ကြီးဆိုတာရှိဘုညာစိတ်ခွန်မှလည်းတော့စိတ်ခွန်မှလာတရားထုတ်တော်ပါတယ်ဒီကဆရာတော်ကြီးပြန်တော့သူကလည်းမထားပြဒီဆရာတော်ကြီးဘုညာလည်းတော်တော်ကိုကြီးပါတယ်ဆေဝါတော့ကြီးနေမှလို့ထင်တယ်ပြန်တော်မူတော့မရှိပါဘူးအဲဒီဆရာတော်ကြီးကကမ္မထာပြတယ်တော့ သူစိတ်ကူးရလာတယ်ဒီဆရာတော်ကြီးလည်းပြနေတယ်ပြီးတော့မာသီဆရာတော်ဟောတယ်ပြီးသူအထုမှတမရဲ့အဲသွားရင်သွားတယ်ရရင်ရတယ်ထိုင်ရင်ထိုင်တယ်ကူးရတယ်ဆန့်တယ်အဲဖောင်းတယ်ပိန်တယ်ဒါလေးအထုမှတမရဲ့ဒီတရားဆိုပြီးတော့ဒီလေးအထုမှပါပဲဆိုပြီးဒီနေ့တော့တခါလဲအဲစိတ်ကူးရပြီးတော့သူအထုတဲ့နေ့တော့လည်းသူကကြားဖို့သိနေတာကိုသိနေတော့သူခါလဲ အဲ့ဒီကမ္မထာကြောင့်သွားရင်းနဲ့ကျောင်းကသူကနှစ်မိုင်သုံးမိုင်လောက်ဝေးဟာတူပါတယ်လမ်းကြောက်သွားတာကိုသွားရင်းနဲ့သူကခြေတန်းကိုမှတ်ပြီးတော့ကကြွတယ်နှမ်းတယ်ချတယ်ကြွတယ်နှမ်းတယ်ချတယ်အစီအစဉ်သမာဓိကဖြစ်တယ်သမာဓိဖြစ်လာတော့သူကသူလျှောက်ပြီးတော့ကြွဆန်းချတယ်ခါနဲ့ အပိုင်ပိုင်ပိုင်ပိုင်နဲ့ထင်းလိုက်တာတဲ့တခါလေဟာအခုမှတရားကတွေ့တာကိုဆိုပြီးတခါလေသူဝန်တာရောက်ဆိုတဲ့တခါသူပြောတယ်ဒါကမ္မထာကြောင့်မရောက်သေးဘူးသူသာဝကမ္မထာကြောင့်လာတော့ကြည့်တယ်လာကြတယ်ဟာအခုမှကမ္မထာကတွေ့တာတို့ဥစ္စာတွေအရင်ကတွေဘာပေါ့နေရာမကြောက်အခုမှတွေ့တာပဲဒါလည်းဖြစ်လိုက်ပြက်လိုက်ဒါလည်းကြွရဲဆိုရင်ကြောက်သွားနှမ်းတယ်ဆိုရင်ကြောက်သွားချရဲဆိုရင်ကြောက်သွားအပိုင်းပိုင်းတဲ့တခါလေသဘောကျသွားတယ်ဟိုကြတော့ ဆရာတော်ကြီးလျှောက်တယ်ဒီလိုဒီလိုပဲဗျာသဘောကျတပည့်တော်လည်းဆက်ပြီးအားထုတ်ပါမယ်ဆိုတော့ဆရာတော်ကြီးအားပါတယ်အမေတဲမကြောက်လို့တဲ့သူတရားတက်ပါတယ်ရှိကလည်းပဲအားထုတ်ထားတယ်ခြေကနေကတော့ရှိတာကိုသမာဓိကရှိတာသူတက်ပါအဲဒါအရေးကြီးပါတယ်ယုံကြည်မှုသရာတရားအရေးကြီးတယ်အဲဒါကြောင့်ယုံကြည်ရမယ်ကျမ်းမာရမယ်အဲဒါပါသကတာမီသမဝေပါကိနေအညီမျှကျင့်ရစေနိုင်တဲ့ပါသကတာမီဘာသာသာသူကတော့ စာကြည့်တာပဲနည်းနည်းစာရင်လည်းပဲနည်းနည်းနဲ့သူကနေနိုင်တယ်မျှတာနေနိုင်တယ်သူများလိုအစာနည်းတဲ့အတွက်ဆာလောင်မှုသိချင်းတွေသိမ့်မဖြစ်ဘူးများများစားလိုက်လို့လည်းဘိုက်ပြေပြီးအင်းပြီးတော့အစာမချင်းမဖြစ်ဘူးသူကအဲ့ဒါဘာသကတာဒီကောင်းတဲ့ပုဂ္ဂိုလ်ကအဲညီမြကျင်နေစီရတယ်တချို့တော့ဘာသကတာကြီးကညနေဟွာလေးစားလိုက်အစာမချင်းဒီဟာလေးစားလိုက်စားမချင်း အဲစာကြည်သေးကူနေနေချို့စားကုန်မစားဘူးစာများတကလည်းစာမကြည်ပဲနေလို့အဲဒါရှိတယ်တချို့တော့ပါစကတမိကလွန်ပြီးတော့နေအဲစားရင်စားတိုင်းနေစာကြည်လုံးလို့တခါတည်းခဏခဏတခါတည်းစာမှုပြီးဘိုက်ထဲမှာပူလောင်နေပြီလို့လက်ရှိတယ်သူကအဲဒါတွေမြန်ကြတာလေအခုကတော့အညီအမျှကျင်ညက်စေရတဲ့ပါစကတမိအဲဒါအရေးကြီးပါတယ်အဲဒါနဲ့ပြည့်စုံလို့ရှိရင်ကျမ်းမာရေးဒါလည်းညီးတာอืมကျမ်းမာရေး အေးခံနိုင်တယ်ပူခံနိုင်တယ်ပင်မခံနိုင်တယ်အဲဒါယုံကြည်ကြမှာဖြောင်းစွာစိတ်ထားတဲ့စိတ်ထားဖြောင်းမှရမယ်တရားထုတ်တဲ့ပုဂ္ဂိုလ်ဆိုတာတရားထုတ်တဲ့ပုဂ္ဂိုလ်ဆိုတာဟုတ်ရင်ဟုတ်တဲ့အတိုင်းတွေ့ရင်တွေ့တဲ့အတိုင်းပြီးရင်ပြီးတဲ့အတိုင်းဒါလည်းပြောရတယ်မသိတဲ့ဥစ္စာတွေသူများကအတူခိုးပြီးတော့မပြောရဘူးတော့မဟုတ်တာတွေမပြောရဘူးအာမထုတ်ခွင့်အထုတ်ချင်းအောင်မလုပ်ရဘူးအဲတရားသမာဓိမတက်ဘဲနဲ့တက်ချင်းအောင်ဘုရားမမှတ်နိုင်ဘဲနဲ့မှတ်နိုင်အောင်အဲ သူများကတဏှာကြီးထိုင်နေတယ်ဆိုကိုယ်ကလည်းပဲတဏှာကြီးထိုင်နေပါတယ်စသဖြင့်မဟုတ်တာတွေလို့မလုပ်ပါဘူးသူကမှန်မှန်ကန်ကန်ပြောရတယ်။ဘာနဲ့တူတယ်လို့ဆိုရင်သိစရာနဲ့လူမမာနဲ့တူသိစရာဆိုတာလူမမာပြောတာကိုနားထောင်ပြီးတော့စဉ်းစားရတာကဘာဖြစ်နေလဲ။ယောဂဟာတူနေတယ်ပြောနေတယ်ဆိုတာသိရတယ်။လူမမာကသူကမှန်အောင်ပြောမှလူမမာနေမကောင်းနေပါတဲ့ဥစ္စာနေကောင်းပါပြီပြောရင်သိမပေးဘူးဘယ်ယောဂတော့တော့အဲလူမမာ

စင်လည်းမကောက်ကြည့်ရဘူးတဲ့ကိုယ်မှမရှိတဲ့ဂုံတွေနဲ့အဲမဟုတ်မှဒီကြွားဝါပြီးကလည်းမကြွကျင်ရဘူးတဲ့အမာယာဝီတဲ့ကိုယ်မှရှိတဲ့အပြစ်တွေကိုဖုံးကွယ်ပြီးတော့မပြောရဘူးတဲ့အဲကိုကအိမ်များနေလို့ရှင်ရှင်အိတဲ့အချိန်တွေများနေလို့ရှင်သမရာဇာတွေပြစ်တယ်မဆိုလို့အဲဒီအိတဲ့အချိန်တွေကိုမသိအောင်လို့ဖုံးကွယ်ပြီးတော့မလုပ်ရဘူးကိုကတရားထိုင်နေနေလို့ရှိရင် ဆရာသမားအပြည့်တင်ပြီးတော့မယ်ဆိုပြီးအဲ့ဒါတွေကိုဖုံးကွယ်တယ်လို့မလို့ရဘူးကအဲကိုချူရင်ချူရင်သားလေးတွေဝန်ခံရမယ်တဲ့သူကကျောင်းမှာတရားတူတယ်ရင်လည်းတူတယ်သာပြောရမယ်တူတယ်ရင်လည်းမတူတယ်သာပြောရမှန်မှန်ကန်ကန်ပြောရမယ်ယုံကြည်ကြမှာဖြောင့်စွာစိတ်ဓာတ်ကြိုးစားတွင်နေတဲ့ဝိရိယနဲ့မဖြစ်မနေဘူးဒီတရားမရမရှင်းတာချင်းအဲမပြအားထုတ်မယ်ဆိုရင်လုံလောက်ဝိရိယနဲ့ဇွဲကောင်းကောင်းနဲ့အားထုတ်ရမယ် အဖြစ်ပြက်ဥရိယဗျာညာအဖြစ်ပြက်လည်းမြင်ရမယ်ဒါကတော့အထုမှတွေ့ပါလေသက္ကသာတော့ဒီဥစ္စာမရှိသေးဘူးတော်တော်လေးအထုမိတဲ့အခါတော့တချို့ပုဂ္ဂိုလ်စဉ်3ရက်4ရက်လောက်ဆိုရင်တွေ့တာပါတယ်ဖြစ်ဖြစ်ကလေးတွေကျိုလဲ9ရက်6ရက်ကျိုလဲ9ရက်10ရက်ကျိုလဲ10ရက်15ရက်လောက်မှတွေ့တယ်လည်းရှိတာပေါ့လေမျိုးမျိုးရှိပါတယ်အဲဒီသင်္ကန်း5ပါးဗရာဏိဉာဏ်5ပါးလို့ခေါ်တယ်ဒါလေးရတယ်ပဲ ရားထုတ်တဲ့ပုဂ္ဂိုလ်အသုံးကြပါတဲ့ခုဘုန်းကြီးကပါသကတာမီရောက်တာနဲ့သတိရတော့ဒါလေးထည့်ပြီးတော့ပြောကြရင်ဆိုရမယ်ယုံကြည်ကြမှာယုံကြည်ကြမှာကြောင်းစွာစိတ်ထားကြောင်းစွာစိတ်ထားဒုသာတွင်တွင်ဒုသာတွင်တွင်ဖြစ်ပြည့်မြင်ဖြစ်ပြည့်မြင်ငါအင်အားထုတ်ကြောင်းငါအင်အားထုတ်ကြောင်း ချမ်းသာကြောက်စွာစိတ်ထားကျိုးစားတွင်တွင်ဖြစ်ပြည့်မြင်ငါအင်အားထုတ်ကြောယုံကြည်ချမ်းသာကြောက်စွာစိတ်ထားကျိုးစားတွင်တွင်ဖြစ်ပြည့်မြင် အားထုတ်ကြောယူကြည်ရမယ်တစ်ကျမ်းမာရမယ်နှစ်ချောင်းစွာစိတ်ထားရမယ်စိတ်စိတ်ချောင်းမာရအဲချောင်းစွာစိတ်ထားကြိုးစားတွင်တွင်အဲတွင်တွင်နောက်မစုပ်ဖမ်းတဲ့ပြင်းပြင်းချင်းအားထုတ်ရမယ်အဲ့ဒီအင်္ဂါ၄ပါးပဲလိုရင်းပါဗျာနောက်အဲ့ဒီအင်္ဂါ၄ပါးနဲ့ညီညွတ်လို့ရှင်တော့ဖြစ်ပြမြင်လဲဥရိယပြညာရောက်တယ်အဲ့ဒါဆိုရင်ပေးကြပြီဒီပုဂ္ဂိုလ် ရှင်းစရာတို့ရင်မကြခင်မဲ့သူဝိပါဒညာသင်တိုင်းတက်ပြီးတော့အရိယာမဲ့ဖို့တရားတွေရတော့မှာပဲသောတာပန်သဒ္ဒါကအနာကညာနာတောင်ဖြစ်နိုင်တဲ့ပုဂ္ဂိုလ်ပဲသာအဲဖြစ်နိုင်တဲ့ပုဂ္ဂိုလ်တဲ့ဒီအင်္ဂါ၅ပါးလို့လေအဲဒီတည်းမှာခုပြောတဲ့ပါသကတာမီပါသကတာမီဒါဒီသောရကိုပြောတာပါသကတာမီအခုဒီသောရဘယ်နှပါးရပါတော့သင်၄ပါးသိပါပြီ

ပူတဲ့ခါကလာကူထိုင်းနေတယ်ဆိုရင်လည်းပူတာရှိတာပဲပူတာရှိတာပဲထိုင်းနေရင်အောက်ကနေပူတယ်ပူတယ်မှားရတယ်မိုက်တဲ့ဘက်ကပူလို့ရှိရင်လည်းပူတယ်ပူတယ်မှားရတယ်အဲဒီနေရာကပူလာလို့ရှိရင်ပူတာလေးစားပြီးပူတယ်ပူတယ်မှလည်းဒေသောရတွေပဲအဲဒါရိုးရိုးပူတဲ့ဥစ္စာတွေဆိုရင်ဖြင့်ဇီရဏဒေသောပေါ့အပြားချိန်နဲ့ပူလာလို့ရှိရင်အဲဒီကတော့သိထင်ရှားပါလားဒါကတော့ဒီလိုလုံးတစ်ခါတည်း အဲပူဇော်ပူလောင်ဖြစ်ပြီးတော့ကူးလာဒါပါလေမှတ်ရဒါနေမကောင်းတဲ့အခါအလွန်ကဲကြီးကူးလာတဲ့အခါကာလတွေနဲ့ဒါလည်းမှတ်ရမှာပဲဒါတဟတိဆိုတယ်အစာရင်ကနေပြီးပူတာကတော့ငုံငုံငုံငုံဒါကတော့အဲသိပြီးတော့မတင်ကြဘူးအစာရင်တွေကတော့အစာရင်အတွေ့နဲ့ဗာမညလောက်တင်ကြမှာတခါတခါဆာလောင်မိုးသိနေတဲ့ခါတွေတော့အစာရင်တွေကနေပြီးပူတာတွေလည်းပဲတင်ကြတယ်အဲ့ဒါတွေမှတ်ရတယ် အဲ့ဒါကအတိသောဓာတ်ဖြစ်ဝါယောဓာတ်ရောဝါယောဓာတ်ကတော့ခဏခဏပြောနေကြမှာသူကတော့ရှင်းတယ်သူကတော့ဒီလင်္ကာကလည်းပဲခဏခဏဝိညာဉ်ဟောတိုင်းဟောတိုင်းဝါယောဓာတ်ကတော့လင်္ကာချပြီးဝါယောဓာတ်ဆိုဝိသမနာလက္ခဏာတဲ့ထောက်ကန်တောင်းနေတဲ့လက္ခဏာပဲထောက်ကန်တောင်းနေညော့ရင်းတယ်ပြီးတောင်းတယ်တင်းတယ်ဆိုတော့ညော့တာလည်းပါတာပေါ့သူ့လောက်မတောင်းရင်ညော့တယ်ပွားတာထောက်ကန်တောင်းနေညော့ရင်းတယ်ပြီး သမုဒိရဏရာသာရွေရှားခြင်းရွေစေခြင်းသဘောရှိသည်လှုပ်ရှားခြင်းလှုပ်စေခြင်းသဘောရှိအဲဒီမှာတော့ကိုလှုပ်ရှားခြင်းသဘောကိုပဲဗရဏပြုပြီးတော့ယူထားတယ်လှုပ်ရှားခြင်းကပဲသင်ကြားတယ်လှုပ်ရှားစေတယ်ဆိုတာကတော့အဲယောဂီပုဂ္ဂိုလ်အနေနဲ့သိပြီးတော့မသင်ကြားဘူးလှုပ်ရှားခြင်းကသင်ကြားတယ်အဲကြောင့်ရင်းရိုင်းရင်းရိုင်းလှုပ်ရှားအာယူပွား ထောက်ကတောင်းနဲ့ရော်ရင်းတံပြီးရင်းရိုင်လှုပ်ရှားကျွေသွားတတ်ပြီရင်းရိုင်လှုပ်ရှားကျွေသွားတတ်ရင်းကရင်းနဲ့ရိုင်နဲ့လှုပ်ရှားတယ်ရွေတယ်သွားတယ်ရင်းရိုင်လှုပ်ရှားကျွေသွားတတ်သူလိုရာပဲတွန်းလဲဆိုပြီးဝါရောဒဥတမိရာပဲအလိုရှိရာပဲကိုတွန်းဆောင်သွားတယ်လို့ထင်ရတယ်တဲ့ဒါကတော့အထူးအမှကောင်းတဲ့ခါကာလတွေမှာ ကျွားတယ်၊လမ်းတယ်၊ချတယ်ဆိုရင်ခြေတော့ကိုယ်ကလည်းတွန့်တွန့်ပို့နေတယ်လို့အဲဒီလိုထင်ရပါတယ်အဲဒါဒါအဘိနိဟာရပစ္စုပ္ပဌာနအဘိနိဟာရရှေးရှုဆောင်ခြင်းရှေးရှုဆောင်နေသောအားဖြင့်ယောဂီပုဂ္ဂိုလ်ဉာဏ်ထဲမှာထင်ရှားတယ်ဒါကတော့ဆိုနေကြပါပဲတိုင်းသားလေးဆိုကြအောင်ထောက်ကံတောင်းခြင်းယောခြင်းတမည်ထောက်ကံတောင်းခြင်းယောခြင်းတမည် ရှား၍သွားရသည်သိဉ္ဇိယုံသာ ထွန်းလျက်ဆောင်သည်လူလိုရာတဲ့ဘုန်းရဲ့ပါသည်လူလိုရာတဲ့ဘုန်းရဲ့ပါသည်လူလိုရာတဲ့ဘုန်းရဲ့ပါသည်ဝါယောရာတိမမြာယောဂီဝါယောရာတိမမြာ တယ်တင်းတယ်ဒါတွေမှားရတာများပါတယ်သတိပဋ္ဌာန်သုတ်ဖွင့်ထားကြတာမှလည်းကာနုပဒနာပိုင်းမှာဒီဝါယောဓာသိပုံတွေကိုပဲဗရဏပြုပြီးဖွင့်ထားတယ်ဒီပြင်ဓာတ်တွေကိုဒီပြင်ဓာတ်တွေတော့များများပုံနည်းနည်းပဲပါပါတယ်ကိသန္တောဝါကိသမိတိပဇာနာတိ ကုဏသာပရံဘိကဝေဘိကုကိသံတော်ဝါကိသမိရိပသနာတိအဲဒီအရိယဗဒဘာဘာကမြတ်စွာဘုရားဟောတာဘိကဝေယံကုဏသာတပံလည်းပရံတဘာသာတိကုံကဘိက္ခုယဟန်သည်ဘိက္ခုတန်ရာဘေကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုဆိုတာအဲဒီဝိနည်းရနဲ့ ဝိနည်းဒေသနာရနဲ့သာသနာပါဝင်ပြီးညာပြုထားတဲ့ယဟန်ဘယ်လိုပါလဲဟောပါတဲ့သိကျူလို့ပရိသအကျင့်ကျင့်နေလို့ရှိရင်လည်းဘိက္ခုပါပဲတဲ့သမာရိဗျာဧကတိတိဘိက္ခုသမာရိသံဃာနဲ့ဗျာဘိက္ခုဧကတိရှုမြင်တတ်၏သံဃာဘိရှုမြင်တတ်တဲ့ဥရရဲနာရရဲသိရရဲ ဆိုရင်ကိုဆွေးရတယ်ငိုကြွေးရတယ်ကိုဆင်းရဲစိတ်ဆင်းရဲတွေမျိုးမျိုးနဲ့တွေ့ရတယ်ရှားမိရတယ်နောက်ဆုံးတဲ့နေ့ကျသိရတယ်ဘွာတယ်ဘွာတယ်မှာဒုက္ခတွေတွေ့ကာမကောင်းအကြောင်းမသိလို့ရှိရင်အပယ်လေးပါးကြာရငရဲကြာရတယ်နှစ်အဲထောင်ပေါင်းများစွာတောင်ပေါင်းများစွာသိန်းပေါင်းများစွာဒုက္ခတွေရောက်ပြီးတော့နေရတယ် ဒိဋ္ဌာတွေဖြစ်ရတယ်တိရစ္ဆာန်ဖြစ်ရတယ်ဒုက္ခတွေဟဲ့လားမြင်မတွေ့တဲ့ဒုက္ခတွေခံစားရအဲဒီတန်တရားဘေးတွေမြင်မြင်တယ်ဒီတိုင်းနေနေလို့ရှိရင်ဒီပဲလေးပါလည်းပဲတို့ကြနေတာပဲပဲလေးပါနဲ့လည်းပဲမကြဘူးလို့ပဲလေးပါနဲ့သူရမျိုးရမဖြစ်သေးဘူးပေါ့လေပဲလေးပါနဲ့ဗာရောစရာဖြစ်ပဲလေးပါနဲ့လည်းဆိုင်နေတာပဲဟုတ်ပဲပဲလေးပါက သကတိယပရိဒါဆိုတာမိမိရဲ့ဘောဝဆသနေတဲ့ပုဂ္ဂိုလ်တွေညာပဲလေးပါကိုယ်အင်ကြီးနဲ့တူတယ်ဆိုတာအဲပမတ္တသနာမှာသတ္တရောပါရသကတိယပရိဒါပမတ္တသနာမှာမေးလျော်သောသူအမြည်သည်မိမိရဲ့ရောနေသောသူအမြည်သည် သတ္တရောပါရလေးပါးသောပဲဘုံတို့သည်တက္ကကိဟာတိသာမိမိကိုယ်ပိုင်အင်းကြီးများနဲ့တူကြလေကုန်တော့၏အခုလူတွေပဲမှနေကြတော့ဆိုကိုယ်အိမ်ကိုနေတာပဲဘုန်းကြီးတွေလည်းကိုယ်เจ้าကိုနေတာပဲတခါတရံအကြောင်းရှိတဲ့ခါကျတော့ကိုယ်အိမ်ဒီအိမ်သွားရတယ်ကိုယ်ပါသည်အဟုန်မြို့ဒီမြို့တွေသွားရခဏပါပဲဟိုမှာကိစ္စပြီးရင်ကိုယ်အိမ်ပြန်လာကိုယ်အိမ်မှာပဲအများနဲ့နေရတယ်နေတာကတော့ အဲ့ဒါလိုပဲမိမိရောနေတဲ့ပုဂ္ဂိုလ်တွေမှာအပယ်လေးပါးကအများအားနေရကိုယ်ရင်ကြီးပဲတခါတရံကုသိုလ်ကောင်းမှုလေးကပို့လို့လူဖြစ်နာဖြစ်ဇမာဖြစ်သာခဏအလဲသွားတာနဲ့တူတယ်အများအားနေရတာကတော့အပယ်လေးပုံကသူ့အိမ်ပဲအဲ့တော့အပယ်လေးပုံလည်းခဏခဏကြာနိုင်တယ် လူရဲ့နာရဲ့လိုဖြစ်ပြန်လာပဲပရိသေနေရဝေရနာရသေးရဆိုရင်ကုဆူရငွေကြွရစရှိသောဆင်းရဲတွေနဲ့တွေ့ရဒီဆင်းရဲတွေကလွတ်မြောက်အောင်တရားအားထုတ်မှပဲလို့အားထုတ်လို့လည်းစိတ်တွေဖြစ်ပြီးအားထုတ်ကြတာပဲလားသံသီသံသာရေဗျံဧကတိဒီဘိက္ခုသံသာရေသံသာနဲ့ဗျံဘိက္ခုဧကတိရှု၏သံဃာဘိက္ခုမြင်တဲ့ပုဂ္ဂိုလ်တွေကတရားအားထုတ်တာပဲ

ဘိကဝေညာတော်ပုဏ္ဏသတ္တဗာလည်းပရံတဘာသော ရှုဘုံကဘိက္ခုသံဃာဘိက္ခုရှုသောယောဂီပုဂ္ဂိုလ်သည်သံဃာဘိက္ခုရှုမြင်၍တရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်တရားလည်းအားထုတ်မှာအာမတုပဲနဲ့လူလူတော့လည်းမသိဘူးကိစ္စတော်ဝါသွားသည်ရှိတော်လိကိစ္စမိဒီသွားသည်ဟူ၍ဘာသာနာသည်ပြီးသွားသည်ရှိတော်သွားသည်ဟူ၍ပြီး တိတော်ဝါယာတိရှိတော်လေးတိတော်မိတိတိတော်အာမိတိရတိဝိပဇာနာတိသိနိသင်တော်ဝါထိုင်တိရှိတော်လေးနိသင်တော်အာမိတိထိုင်တိဝိပဇာနာတိသိဗျာနောဝါလဲလျောင်းဣတော်လေးဗျာနောအာမိတိလဲလျောင်းဣတိဝိပဇာနာတိသိအရိယဘုံလေးပါးတိသောဆောဟောတာလူတွေဟာဒီအရိယဘုံလေးပါးတခုနဲ့နေရတာပဲအရိယဘုံလေးပါးကလွတ်ပြီးနေဖို့တော့ယူယူတနာနေဖို့တော့ဖြစ်ဘူး တခါတရံသူထိုင်နေတယ်တခါတရံလည်းပဲသူရနေတယ်တခါတရံလည်းသွားနေတယ်တခါတရံလည်းလဲလျောင်းပြီးအိတ်နေမယ်ဒီလေးမျိုးတွေကတမျိုးမျိုးနေရပါဒီလေးမျိုးတွေကလွတ်အောင်ကတော့အဲကမြင်းတဲ့လူဆော့တဲ့လူတွေလောက်ပဲကျွန်းဆိုင်နေတာတော့ဘာသာလောက်ပဲရှိမယ်လို့လားဒီလေးမျိုးကလွတ်အောင်နေလို့ဖြစ်ဘူးအဲဒီတော့ အဲ့ဒီလေးမျိုးနဲ့မြတ်စွာဘုရားကဖမ်းပြီးဟောတာပါလေအကုန်လုံးနားလည်တဲ့ဥစ္စာဒီလေးမျိုးထိုင်ရင်လည်းထိုင်တာကိုသိပါတဲ့ထိုင်နေထိုင်နေထိုင်နေထိုင်တာကိုသိပါရရင်လည်းရတာကိုသိပါသွားရင်လည်းသွားတာကိုသိပါလဲလျောင်းအိလို့ချင်းလဲလျောင်းအိတာကိုသိပါအဲ့ဒီမှာသွားတာကစပြီးဟောတာသွားရင်သွားတယ်သွားတယ်မှတော့ဘာသိရောဆိုလို့ရှိရင်သွားခြင်းနဲ့စိတ်နဲ့ အဲ့ဒီစိတ်ကြောင့်ဖြစ်တဲ့သွားရုပ်ကိုသိတယ်လို့သက္ကတာကဖွင့်ပါတယ်။ဒါဒီပုဂ္ဂိုလ်တွေနေရာချင်းတော့သွားတယ်သွားတယ်ဆိုတော့သူ့ရဲ့ဥစ္စာကဘာမှမထူးဘူးလို့ထင်ရတယ်။ဒါကြောင့်သက္ကတာဆရာကနောင်လာနောက်သားတွေမြတ်စွာဘုရား၏ဒေသနာတော်ကိုအထင်မြင်ပေးပြီးတော့မေဝမေပြောမှလို့သူတို့ပြောမဲ့စကားလုံးတွေကိုပြီးတော့မြတ်စွာဘုရားကအဲဒီသက္ကတာဆရာတွေကပေါ်ပြထားပါတယ်။ သွားတယ်ဆိုတာဟာတဲ့ခွေးတွေတောင်မှသိတာပဲမြေခွေးတွေလည်းသိတာပဲဘာထူးတယ်လဲဒီလိုသောရဏတက်ပြီးတော့မှန်တယ်တဲ့သွားတယ်ဆိုတာသွားတယ်လို့သိတာတော့မှန်တယ်ခွေးမြေခွေးသာမဟုတ်ဘူးပေါ့လေခွေးမြေခွေးများတောင်းမှသိရတာလေလူဆိုပြောကြမှာမဟုတ်ဘူး အဲခွင့်မြေကိုရောလူတွေရောတာမာပုဂ္ဂိုလ်တွေအတူတူပါပဲအထူးကြပါအတူတူသိကြတာပဲအဲတို့ကပို့ပြီးတော့သိတယ်လို့တချို့ကအောင်မယ်မဟုတ်ပါဘူးသူကတရားမဆိုရင်ဘယ်လောက်သိတာပါအထူးပါဘူးကွာအဲ့ဒါကသူတို့သိတာကကမ္မဋ္ဌာန်းသိသိတာမှမဟုတ်ပဲပဂရိသိတယ်သိတာမြေယုခလာသိနေတာပဲအဲသွားတဲ့ခါကလာတခါတရားတခါတရားတရိယာမှာပေါ့ငါသွားနေတယ်ဆိုတရိယာအဲ့ဒါငါအနေနဲ့ပဲသိငါသွားတယ်သူပဲသိ ဒါလည်းသတိရတဲ့ခါမှရမှာပါရခဲကြီးနေမှာပါသူကများသောအားဖြင့်ဆိုရင်ကိုယ်လိုရှိရတဲ့အာယုကိစ္စတွေစိတ်ကူးပြီးသွားကြတာပဲသွားရင်သွားရင်လည်းပဲသူကမအားဘူးသူအလုပ်တွေသိညတယ်သူကစိတ်ကူးနေရတာပဲသူကဟိုစိတ်ကူးပြီးစိတ်ကူးနဲ့อืมသွားရင်လည်းပဲစိတ်ကူးနဲ့သွားတယ် ဟိုရောက်လို့လူတယောက်နဲ့တွေ့မှသာနှုတ်သာဆက်ရောပဲကိုယ်စိတ်ကူးကတော့မဆုံးသေးဘူးမကုန်သေးဘူးဒီမှာစိတ်ကူးကတော့ရှိသေးသူကအဲဒီလိုပဲစိတ်ကူးတွေနဲ့သွားလာကိုယ်ကိုယ်ရဲ့ခြေတော့ကြွနေမှလည်းမသိလှနေမှလည်းမသိချနေမှလည်းမသိအဲယူနေမှလည်းမသိအဲ့ဒါမသိပါဘူးမသိတာတွေများပါတယ်သိတဲ့အခါကာလလည်းပဲငါနေရာချင်းပြီးတယ်ပုဂ္ဂိုလ်သတ္တဝါနေရာချင်းပြီးတယ်အဲဒီအသိမျိုးမဟုတ်ပါဘူးတဲ့ဒါရဆရာအခုပြီးတာကတော့ ယောဂီပုဂ္ဂိုလ်အသိကတော့သွားမယ်ဆိုရင်မသွားခင်ကလည်းသွားကျင်တဲ့စိတ်ကလေးကိုသိပြီကိသာမိတိစိတ်ဓာဥပ္ပစ္စတိကိသာမိတိစိတ်ဓာသွားမယ်ဥကြမ်းသောစိတ်ဒီဥပ္ပစ္စတိဖြစ်ပေါ်လာ၏သွားမယ်ကြံတဲ့စိတ်ကလေးဖြစ်တယ်အဲ့ဒါလေးရှိဥစွာသိတယ်အခုပဂတိပုဂ္ဂိုလ်တွေပဲသိလိမ့်မှာတော့မယုံစကြည်ဟုတ်လားအခုဒီမှာယောဂီပုဂ္ဂိုလ်တွေကတော့ဒီမှာတော့တရားထုတ်ပြီးတဲ့ပုဂ္ဂိုလ်တွေမဟုတ်သူပြောကြမလို့ဟောတခြားသောပုဂ္ဂိုလ်တွေများကြလို့ရှိရင်မယုံလို့ရှိရင်သူတို့စကြည်ခိုင်း လက်ညှိုးလေးတစ်ခုလှုပ်ကြည့်တယ်လှုပ်ရှင်တဲ့စိတ်ကလေးဘယ်နာဖြစ်တော့ရှားကြည့်တယ်မတွေ့ဘူးသူစားဟောခဏခဏလှုပ်နေတာပဲစိတ်တော့ရှိရမှာပေါ့လိုလိုတော့ပဲလှုပ်နေတယ်ဆိုအသေးကောင်ဆိုရင်မလှုပ်ဘူးအိပ်ပျော်နေတဲ့ခါဆိုမလှုပ်ဘူးလှုပ်ရှင်တဲ့စိတ်မပေါ်တဲ့ခါဆိုမလှုပ်လှုပ်ရှင်တဲ့စိတ်ရှိလို့လှုပ်တာပဲဒါပေမဲ့အဲ့ဒီလှုပ်ရှင်တဲ့စိတ်ကလေးလည်းညှိုးလေးတစ်ခါလှုပ်ကြည့်နောက်တစ်ခါလှုပ်ကြည့်နောက်တစ်ခါလှုပ်ကြည့်လှုပ်ရှင်တဲ့စိတ်ဘယ်နာအနေဖြစ်တုံးဘယ်နဲ့ဖြစ်တုံး ရှားလို့မရပါဘူးပဂတိပုဂ္ဂိုလ်ဘယ်နှမှာရှားလို့မရဘူးယောဂီပုဂ္ဂိုလ်မှာရတယ်ယောဂီပုဂ္ဂိုလ်မှာလှုပ်ရှင်တဲ့စိတ်ကလေးကပေါ်လာတယ်ရှိဘူးဆိုတာကအဲကိုယ်မယ်ထမယ်ထိုင်မယ်ထမယ်အဲသွားမယ်ကြတဲ့စိတ်ကလေးရှိဘူးဆိုတာပေါ်လာနော်ကိသာမိနေစိတ်ဓာတ်သွားမယ်ဉာဏ်လာပြီဥပ္ပဒိဖြစ်ပေါ်လာရင်တန်တူသွားမယ်ကြသောစိတ်ကဝါယံတောင်းနှင်းလှူရှားသောဝါယောဓာကိုဇနိတိဖြစ်စေ အဲဒီစိတ်ကတောင်းတင်းလို့ရတဲ့ဝါယောဓာဖြစ်တယ်အဲဒီဝါယောဓာတွေဒီလိုလုံးပြန့်နှံ့ခြင်းကြောင့်တဲ့ဘောလုံးနဲ့နဲ့လေးထုတ်လိုက်တော့ကျင်းပြီးတော့သွားတာဒီလိုလုံးမှာဒီလိုလုံးဆိုအထူးအားဖြင့်တော့လှုပ်ရှားတဲ့စိတ်ပိုင်းတွေပေါ်လေခြေောက်ဆော်သောစိတ်ပိုင်းတွေမှာဝါယောဓာတွေပြန့်နှံ့ပြီးတော့သွားတယ်အဲဒီဝါယောဓာတွေပြင်းပြင်းထန်ထန်ရွေ့ပါတယ်ကြွကြွအဲလှလှပြီးရွေ့ရွေ့ပြီးတော့သွားတယ်ရွေ့သွားတယ်ဆိုလည်းရှားမဟုတ်ဘူး နေရာအသေးသေးရုပ်တည်းအသေးသေးဖြစ်သွားတာပဲပဂရီပုဂ္ဂိုလ်နေရာချင်းတော့ခြေတော်ကြီးကတည်းကဒီကိုကြီးကဒီကိုကြီးကပဲဟိုရွှေ့သွားတယ်ဒီလိုဆိုမဟုတ်ဘူးသူကရွှေ့ရွှေ့တိုင်းရွှေ့တိုင်းအသေးသေးတွေဖြစ်သွားတာအသေးသေးတွေဖြစ်သွားမီးများလောင်သွားတယ်လို့ပဲအမိုက်တွေရှိနေတဲ့နေရာတနေရာနဲ့ပြီးတော့မီးရှို့လိုက်မီးရှို့လိုက်တော့တယ်အမိုက်တွေတစ်ခုပြီးတစ်ခုဆက်ပြီးတော့ကူးပြီးတော့လောင်သွားတယ် ပဂရိပုဂ္ဂိုလ်နေရတာပထမကရှို့လိုက်တဲ့မီးလေးကတော့ဟိုရှို့ရှို့ပြီးလောင်သွားတယ်လို့အောင်မြဘယ်ဟုတ်မလဲပထမရှို့တာကပထမနေရာတွေသူလောင်ပြီးတော့ငိမ့်သွားတာပဲနောက်အသေးသေးတွေကမီးတွေအသေးသေးလောင်သွားတာနေရာတွေရွေ့ရွေ့သွားတယ်ပထမမိจิตဆံကမိကြမိจิตဆံတဲ့တွေသူဟာသူငိမ့်သွားတာပဲအဲဒီကမိကနေပြီးအထားရပြီးတော့ဟိုသေးရွက်တွေအမိုက်တွေကူးသွားမိုက်တစ်ခုကအမိုက်တစ်ခုကူးပြီးတော့အသေးသေးတွေလောင်သွားတာဟိုလောင်ပြီးသား မိတွေကဟိုမှာအတက်ဟုတ်ကနေဟုတ်ကနေဆိုထက်တက်တက်ပြီးတော့ခါတဲ့အကုန်ခုံးငွေဖြစ်ပြီးသေးသေးသွားတာအဲ့တော့ဒီလိုလောင်းလာတဲ့မိကအမိုက်တွေ30တိစီလို့ရှိရင်ဓမိုင်လောက်လဲလောင်သွားနိုင်တာပဲ9မိုင်10မိုင်လဲလောင်သွားနိုင်တာပဲမိုင်100လောက်လဲလောင်သွားနိုင်တာပဲအဲဒီမိတွေဒီမိတွေပဲသွားတယ်လို့အောက်မြပဲဟုတ်မလဲသူကမိတွေအသေးသေးတယ်အဲ့ဒါလိုပဲ သွားတဲ့အခါကလည်းသွားခြင်းနဲ့စိတ်ကြောင်းသွားရုပ်ကလေးတွေဖြစ်သည်သွားခြင်းနဲ့စိတ်သွားမယ်ကြတဲ့စိတ်အကြောင်းတရားသွားတာကရွေကြတာကရုပ်ဝါယောဓာပဲတောင်းလင်းလို့ကြတဲ့ဝါယောဓာတဲ့လို့ဝါယောဓာတဝိပါရိနဝါယောဓာတကူလုံးပြနှံ့လို့တဲ့ပြင်းပြင်းအသစ်ဖြစ်တော့အဲဒါကြောင့်ပရိဒါဒေသနာတော်မှာ ဝါယောဓကိုကြီးတဲ့ဗရဏပြုပြီးထားကြတာဆရာကဖွင့်ထားပါတယ်ဒါပေမဲ့လို့အဲဒီသွားတဲ့အခါမှာတော့သူကခြေတော့ကြွလိုက်တာနဲ့လှမ်းလိုက်တာနဲ့ချလိုက်တာနဲ့နင်းလိုက်တာနဲ့ဒီလေးခုမှသူကဒါလေးပါအသီးသီးခွဲကြတယ်ကြွတဲ့အခါကာလကြတော့ပေါ်တက်လာတဲ့ဒီဇောဓကရှစ်ဆောင်တယ်ဝါယောဓကနောက်လိုက်တယ် ဝါယောဓကနောက်ကနေပြီးအားပေးတယ်ဝါယောဓကဟိုလေးဓာတ်ကိုပေါ့တဲ့ခါကတော့အဲခုံးဒီဇောဓာကပေါ့တယ်ခုနပေါ့လေပေါ့လေကြွတဲ့ထင်းပြီးခုနကဆောင်းဖို့ပေးတာဒါလေးတွေမှတ်ရအောင်လို့အဲပေါ့ပေါ့ပြီးကြွကြွတက်လာတဲ့ခါဒီဇောဓာတွေအဲဒီမှာဒီဇောဓာလုံးခဲ့တယ်ဒါကြောင့်ယောဂီပုဂ္ဂိုလ်ကပေါ့ပေါ့ပြီးကြွကြွတက်လာတယ်ထင်လို့ရှိရင်ဒါဒီဇောဓာသိတာအဲဒါခြေတလားကြွလိုက်တဲ့အတွင်းလေးပြီး ပြီးတော့လှမ်းလိုက်တဲ့အခါကျတော့ဝါယောဓကရှေ့ဆောင်တယ်ရှေ့သောဓကနောက်လိုက်တယ်ဒီကျတော့လှမ်းလိုက်တဲ့အခါတိရိယဂတိကာဤဝါယောဓာတုတဲ့ဝါယောဓာတုဝါယောဓာတိတိရိယဂတိကာဖီလာသွားတာပဲဘေကာမပြမှာသူကသွားတဲ့အခါကျတော့သူကအားကောင်းတယ်သူကရှေ့ဆောင်တော့ဝါတေသောကနောက်ကလိုက်ပြီးအားပေးတယ်ခုံးမှုတယ်အဲဒီတော့ လမ်းတယ်ရွှေ့တယ်စသည်ဖြင့်ဘေးကိုရွေ့သွားတာတွေဒီတိုင်းဒီတိုင်းဟာဝါယောဓာကိုဒီရပဒါနာပြုပြီးပြီးပြီးတော့ခြေတော်အရှင်လွတ်လိုက်တဲ့အခါကျတော့အောက်လေးကြဆိုတာရှိတယ်အဲဒီအခါကျတော့အာဘောဓကရှစ်ဆောင်တယ်ပထဝီဓကနောက်လိုက်တယ်ပထဝီဓလည်းလေးတာပဲဒါပေမဲ့အာဘောဓကဂရုတရသဘောပါပြီးတော့လေးတဲ့သဘောရှိတယ်အဲဒါကြောင့်ခေါင်းကအာဘောဓဆောင်မှုရဲ့ဘုံညာနောက်တာထည့်တာ

အဲဒီလိုမှတ်ရပြီးတော့မြေကြီးပေါ်ကျမ်းမြေပေါ်ခြေတော်ချလိုက်တဲ့အခါထိနေထိပြီးတော့ခါနေဖိနေလိုက်တဲ့အခါလည်းထိပြီးတော့ခါနေတယ်ဒီမှာပထဝီဓာတ်ထင်ရှားအောက်ကပထဝီဓာတ်လည်းထင်ရှားတယ်အောက်ကမြေကြီးတို့ကျမ်းမြေကနေပြီးရှိနေအမာကပထဝီဓာတ်လည်းထင်ရှားတယ်ဝါတိုက်ခါနေတာဒီကအထက်ကနင်းချလိုက်တဲ့ခြေတော်ကလည်းပဲတိုက်ပြီးတော့ခါနေတာပေါ့ သံဒိဋ္ဌနာတို့ပဋိဌာနာတို့အဲ့ဒါတွေကသူကိစ္စတွေအဲ့ဒါကြောင့်ပထဝီဓာတ်တင်ကြတယ်တဲ့ဖြစ်တလားမှာဒါလေးပါးတင်ကြဖို့အဲကြွတက်လာတဲ့အခါသေသောဓာတ်တင်ကြသည်လာလိုက်တဲ့အခါဝါယောဓာတ်တင်ကြသည်ဒီတော့လေးကြသွားတဲ့အခါအာဘောဓာတ်တင်ကြသည် အဲချတဲ့အခါနင်းတဲ့အခါပထဝီရသင်ကြားသည်ဆိုတော့ခြေတလားအတွင်းမှာဒါလေးပါးသူကပါနေတယ်ဒါလေးပါးသီးပြီးသားဖြစ်တယ်ဒါကြောင့်မို့လဲဒီတရားအပြည့်စုံတာနဲ့တတိသာနေတနာနဲ့အဲဆိုရမယ်ခြေတော်ကြွခြေတော်ကြွစေနိုင်ခြေတော်ပါစေနိုင် ခြေတော်ကြွာစေ၌ပေါ်တက်လာသောသေသောရထင်ရှားသည်ခြေတော်ကြွာစေ၌ပေါ်တက်လာသော သည်သောရထင်ရှားသည်လမ်းစေ၌ရွေ့ရှားတော်ဝါရောဓထင်ရှားသည်ခြေတော်လေးကြသည်၌လေးကြသွားတော်အာဘောဓထင်ရှားသည်ခြေတော်ချသည်နင်းသည်၌

အဲဒါဓာလေးပါခြေတလားအတွင်းမှာဓာလေးပါသိဖို့လက်တကွေးတစ်ဆအတွင်းမှာဓာလေးပါသိဖို့အတူတူပဲလက်တကွေးတစ်ဆအတွင်းမှာလည်းပဲကြွတက်လာတာရှိရင်ဒီသောတာသင်ကြတာအဲကွေးလည်းဆန်းလိုက်တဲ့ကလှူကြတာရှိရင်လှူကြတာတော့မရှိရတော့မှသာဒီသောတာသင်အဲဝါရောတာသင်ကြတာအောက်လေးကြတာရှိလို့ရှိရင်အဝါရတင်ကြတယ်တဏှာတိုက်ပြီးတော့ခါနေတာကတော့ရှိရမှာပဲလက်ချလိုက်တော့တဏှာတော့တိုက်နေမှာ အဲတိုက်ခါနေပဲသိနေတာကပထဝီရသင်ကြားသည်အဲဒါလေးပါးလုံးသင်ကြားသိနေပေါ့အဲဒါကဒီယောဂီပုဂ္ဂိုလ်တွေမှာတို့အားထုတ်နေတာတွေဟာဒါလေးပါးတွေရှုမှတ်နေတာပဲသိနေတာပဲဆိုတော့သဘောပေါက်အောင်လို့ခွန်ကြီးတွေဒါလေးပါးထည့်ပြီးတော့ပြောပါတယ်အခုမွေကြီးလေးကောင်နဲ့တူပုံကိုပြောရမယ်မွေလာကြီးကတော့ဘုံတော့မှာပါလားဒါနည်းနည်းတော့ပြောမှာမွေကြီးလေးကောင်ဟောနေတာမွေကြီးလေးကောင်ကသဘောမပေါ ရိယာတွေရောက်အဲမွေကြီးလေးကောင်ဆိုတာဘယ်လိုတူတော့ဆိုလို့ရှိရင်အာသယတိယာအားဖြင့်လည်းမွေလေးကောင်နဲ့တူပါတယ်မွေလေးကောင်နဲ့တူမွေဟာဘယ်မှာတီးနေတော့ဆိုမွေဆိုတာတောင်မူထဲနေတာပဲ အဲလိုပဲဒါကြီးလေးပါတယ်ကိုကြီးကိုရီဟူသောတောင်ပေါ်ထဲမှာနေတယ်ဝါမိကသုံးပါတောင်ပေါ်ကြီးနဲ့တူတဲ့အကြောင်းငါနောင်ဝါမိကသုံးဆုံးတရားကလည်းဘုညာသာဝတရားဟောတာသာဝနဲ့ရိုက်တာတော့ဒါကြည့်ပြီးတော့ပုဂ္ဂိုလ်တွေများမှာပါပဲကိုကြီးကလည်းတောင်ပေါ်ကြီးနဲ့တူအဲ့ဒီမှာတကူလုံးမှာပြန့်နှံ့ပြီးတော့တီးနေတာတောင်ပေါ်ကြီးရဲ့မွေဝင်းနေတယ်လို့ပဲ ကိုရီးဟူသောတောင်ကိုကြီးမှာဓာကြီးလေးပါတယ်ကခြေပြားကနေပြီးတော့အဲဆံပြားရောက်ဆံပြားကနေပြီးခြေဘွားရောက်ဘေးပါဝန်းကျင်ဆိုလို့ရှိရင်လည်းပြားတော့ကိုအရေးတိုင်အောင်အမွေးမှင်လေးတွေပြားတိုင်နေရာတကာမှာဆိုအဲခက်မှာဉာဏ်နဲ့ပထဝီဓာတ်တွေဉာဏ်မြည်ကြီးနေတယ်အရေးသဘောဖွဲ့စည်းတဲ့သဘော သိကတဲ့သဘောရှိသောအာဘောဓတွေပြီးနေတယ်ပူတဲ့သဘောအေးတဲ့သဘောနွေးတဲ့သဘောဒီသောဓာတ်တွေပြီးနေတယ်အဲတောင့်တဲ့သဘောတင်းတဲ့သဘောအဲပြီးငိမ့်နေတဲ့သဘောလှုပ်ရှားတဲ့သဘောဝါယောဓာတ်တွေဒီလိုလုံးမှပြန်နာပြီးတင်းနေနေရာတိုင်းနေရာတိုင်းမှာဒီဓာတ်၄ပါးအကုန်လုံးရှိတယ်အဲဒါမူကြီး၄ပါးတောင်မိုးတဲ့ဝင်နေတာနဲ့တူတယ် နောက်တစ်ခုကမွေဆိုတာတောင်ပေါ်ထဲမှာနေတာမဟုတ်ဘူးဒီခေါင်းထဲလည်းနေတာပဲအဲမြက်တို့ရှုပ်ထွေးတဲ့နေရာလေးတွေမှာလည်းမြက်သစ်ပင်လို့ရှုပ်ထွေးတဲ့နေရာလေးနေတာပဲအမိုက်ပုံနဲ့လည်းနေတတ်တယ်လေမွေဆိုတာအဲလိုပဲဒီဓာကြီးလေးပါလေကိုရီးဟူသောသစ်ခေါင်းထဲမှာပြီးနေတယ်ကိုကလည်းပဲသစ်ပင်ခေါင်းကြီးနဲ့တူပါတယ်တဲ့ ကိုရီဟူသောအမိုက်ရှုပ်ထဲမှာနေနေတယ်အမိုက်ရှုပ်ဆိုတာဘာလဲဆိုခုနကပြောတဲ့32ခုဓာတ်42ခုဓာတ်တွေအမိုက်တွေပဲအမိုက်တွေပဲဆိုတာအဲဒီအမိုက်ရှုပ်တွေထဲမှာအမိုက်ထဲမှာ အရှုပ်တွေထဲမှာမွေးနေသလိုပဲအဲအမိုက်ရှုပ်တွေထဲမှာမူရနေတယ် ဒီနေ့အမိုက်ပုံထဲများမှာမူနေသလိုပဲတဲ့ဒီ32ခုဓာတ်သားတွေအသုံးမကျတဲ့ဥစ္စာတွေပဲသိကြဆိုလို့ရှိရင်ဖြင့်อืมသဘင်သူကကောင်းသူကသူနေတော့တော်ရဲ့ကောင်းကကြွကြသွားရင်သဘင်တဲနေရမပြဘူးသဘင်သဘင်နေရတကယ်အမေမင်းနေအလုံးထွေးတွေဆိုလို့ရှိရင်အမိုက်ပဲကူတာอืมပြင်းမဲ့ပြရတယ်သဘင်မွေးခြင်းခြေသက်လက်သေးတော့အကုန်လုံးပါပဲတရား ကိုယ်တွေကပြုတ်ကြသွားရလို့ရှိရင်အသေးမြမပြုတ်အောင်ပွားများလည်းသင်ကြားတာပဲသွားတွေကျိုးသွားလို့ရှိရင်ပဲအသေးမြပြုတ်နေနေမှလည်းပြည့်ရတော့တာပဲသူကအဲဒီထဲမှာညွန်စရာကောင်းတဲ့စိတ်ပိုင်းတွေကတော့သာသင်ကြားတာပေါ့လေသုံးမကြတာတွေသုံးပြရတာတွေဒါကြောင့်အမိုက်ပုံကြီးများလို့ပဲကိုကြီးတကူလုံးကသိကြစဉ်းစားကြည့်လို့ရှိရင်အမိုက်ပုံနဲ့မိုးဝင်းနေသလိုပဲတဲ့ဒီထဲမှာ32ခုတာသာ 42ခုဒါကအမိုက်စုဝေးတွေထဲမှာသုံးမကြတဲ့အာအစုဝေးထဲမှာဓာကြီး၄ပါးကဒီထဲမှာပါဝင်နေတာကိုဒါ၄ပါးနေရာတကာမှာမွေတွေမွေတွေအကောင်းကောင်းနေမနေဘူးဆိုတာရှင်းတယ်အဲဒါကြောင့်တရားအားဖြင့်လည်းပဲမွေများနေတာနဲ့တရားချင်းလည်းတူပါတယ်တဲ့ဒါကြောင့်မို့လည်းပဲဓာကြီး၄ပါးကိုမွေဟုရခေါ်သည်ဝိတာဝေကဝိကာရတော့ အဲစိတ်အဟုန်ဖောက်ပြန်ခြင်းအားဖြင့်လည်းပဲမွေနဲ့တူတယ်မွေဆိုတာမွေဆိုတာအမျိုးအမည်အားဖြင့်အရင်ကက၄ခုရှိတယ်။ညာက၄ခု။ကာထာမုခမွေ၊ပုတိမုခမွေ၊အဂိမုခမွေ၊ပါထာမုခမွေလို့၄ခုရှိပါတယ်။ ကထဆိုတာတစ်တုံးပေါ်တယ်တစ်တုံးကဲတော့ဖြစ်စေတဲ့မွေးတဲ့ဒီမွေးကရဲ့တစ်တုံးလိုဖြစ်သွားတာလေတောက်ပြီးတော့ပြေးရတယ်ပူတိမူခမွေးအဲဒီမွေးကဲလို့ရှိရင်ချင်းပုတ်ပြီးတော့ပူတိပုတ်တာပေါ့ပုတ်ပြီးအကြီးရွယ်တွေပါလေကြာပြီးတော့ပြေးစေတာတည်းအဂိမုခမွေမူကိုက်လို့ရှိရင်မိလောင်တယ်လို့ပဲကိုယ်တည်းပူလောင်ပြီးတော့သိစေတတ်တယ် ပဋ္ဌမုခမွေအဲဒါနဲ့လှိဖြတ်တယ်လို့ပဲဒီမူကိုက်လို့ရှင်ရှင်ကိုယ်ထဲမှာအစေရင်းတွေအကျော်တွေပါလေအဲတခုနဲ့တခုနဲ့အဆက်အသွယ်တွေပြတ်ပြီးတော့သေတတ်တယ်အဲဒါကြောင့်မွေကအမျိုးမျိုးရင်းကအပြင်၄မျိုးရှိတယ်အဲဒီ၄မျိုးထဲမှာကာထာမုခမွေနဲ့ပထဝီဓာတ်နဲ့တူသည်ကာထာမုခမွေအဲတတုံးဖြစ်စေရတဲ့မွေပေါ့ အဲဒီမူကြိုင်လို့ရှိရင်သေတုံးဖြစ်သလိုပါပဲပထဝီဓာတ်ဖောက်ပြန်သွားလို့ရှိရင်ဖြင့်ကိုကြီးဟာတောင့်တင်းပြီးတော့ကိုယ်လိုမရဆန့်လိုမရလှုပ်လိုမရအဲအဲဒီလိုဖြစ်ပြီးတော့သေတတ်တယ်ပတ္ထတော်ဘဝတိကာယောဓာထောကထာမူခေနဝါပထဝီဓာတုပကောပေနကထာမူခေဝါ ဟောဒီကထာမူဖေဝသောပဋ္ဌာတော်ဘဝတိကာယောဓာတောကထာမူဖေနဝါပထဝီဓာတုပကောပေနဟောဒီကထာမူဖေဝသောအတားကရာဆရာတွေကာထာလေးစီပြီးတော့ပြရတယ်ကထာမူဖေနာကထာမူခမွေသည်ပတုံးဖြစ်စေရသည်မွေသည်

ကတ္တမူခာမွေဤပါဇ၌ကြာရောက်တဲ့ကဲ့သို့ဝါကတ္တမူခာမူခိုက်ခါရတဲ့ကဲ့သို့ပါထာတော့ခမတောင်းနေသည်ဟောတိဖြစ်လေတော့ဤကတ္တမူခာမွေခမတောင်းနေစေရတဲ့အသိရှိတဲ့မွေအဲဒီမွေခိုက်လို့ရှိရင်ကိုကြီးတောင်းပြင်ပြီးတော့သွားသလိုပါပဲဒါပထူရီဓာတ်ဆိုတာကတ္တမူခာမွေနဲ့တူတယ်ပထူရီဓာတ်ဖောက်ပြန်ခဲ့လို့ရှိရင်ဒီကိုကြီးဟာ တောင့်တင်းပြီးတော့မညောင်းများထိုးရှူထားသလိုပဲ၊ကိုယ်လုံးများဆန်းလုံးများလှုပ်လုံးများလက်လုံးများအဲ့ဒါဖြစ်ပြီးကြတာပြီးတော့တယ်ဆိုပါတယ်လို့အဲဒီတော့အခုလူတွေမှာယောဂဝေဒနာတွေဖြစ်တာရှိတယ်အဲဒီဟာတွေကတချို့ဒီလိုပဲတောင့်တင်းပြီးတော့မလုံးနဲ့မလဲနိုင်ဖြစ်ပြီးတော့ကြာသေးတာပဲမထူကြီး ပထူရီဓာတ်ဒီဟုတော့ငွေကြီးကြိုက်သွားတယ်လို့ဆိုရမှာပေါ့ကိုယ်တည်းကပထူရီဓာတ်အဲ့ဒါပဲအတိုင်းကကြိုက်တဲ့တုံးဆိုရင်အာတချို့လည်းပဲညာဘက်ခြေတော့ကကြိုက်သွားတယ်လည်းရှိတယ်ညာဘက်ခြေတော့ကြီးတားနေတယ်ဘယ်ဘက်ခြေတော့ကကြိုက်သွားတယ်ဘယ်ဘက်ခြေတော့ကြီးတားနေတယ်တချို့လည်းခါကြိုက်သွားလို့ခါတားနေတယ်လက်မောင်းကြိုက်သွားလို့လက်မောင်းတားနေအဲ့ဒါဒီဟောဒီသူသာသူကြိုက်တဲ့စိတ်ပိုင်းကနေပြီးတော့ချို့လည်းပဲနေရာတကာနေကြိုက်တဲ့တော့ဒီကုလုံးတောင့်တင်းပြီးပြေးရောသူကဟွန်းဒါပထူရီဓာတ်ပထူရီဓာတ်ပေါက်ကြ ဒါကတော့သေုံတွေပါလေတွားကြည့်မှသိမယ်ပို့ပြီးတော့အဲဒီမှာယောဂဝရဏတွေစုံရှိတယ်ဒီလိုတောက်ပြီးတော့နေတာဒီလိုကြည့်ပြညာတွေလည်းရှိတယ်အဲဒီမှာအဲကိုယ်မှာယောဂဝေဒနာတွေဖြစ်လာရင်လည်းဒီလိုပဲပထဝီဓာတ်ပေါက်ပြန်လို့ရှိရင်လည်းတောင်းတင်ပြီးတော့ဖြစ်လာလို့ရှိရင်ကအဲအထမုကမူကြိုက်ပြီးတော့ပထဝီဓာတ်မူကြိုက်နည်းနည်းပါးပါးကြိုက်လို့ရှိရင်သိကုလို့ရတယ်ညာနာကြီးကြိုက်လိုက်လို့ရှိရင်သိကုလို့မရဘူးညာနာကြီးကြိုက်ရင်သိတယ် အဲနည်းနည်းပါးပါးကြိုက်လို့ရှိရင်တော့ပြုပြင်လို့ရှိရင်ရတာပါသေးတယ်အဲဒါကြောင့်ပထဝီဓာတ်ကတ္ထမုခမွေနဲ့တူတယ်အဲမှာတောင့်တင်းပြီးတော့သေစေတတ်တဲ့အသိရှိတဲ့မွေနဲ့တူတယ်အဲဒီမွေမျိုးပြီးတော့အာဘောဓကပုတိမုခမွေနဲ့တူတယ်သူကြိုက်လိုက်လို့ရှိရင် ဒီကုံလုံးပုတ်ရည်ပြီးတော့အကြီးတွေတွေတွေစီးပြီးတော့ကြာပြီးတော့ဒီရတဲ့အဲပါလေတချို့တချို့အဲဒီလိုအဘောရဖောင်းပြန်ပြည့်စည်တာနဲ့အကြီးရွယ်တွေဖြစ်ဓာတ်တွေပါလေအနှင်းတာပြီးတော့သွားဝန်သွေးတွေပါလေသွားဝန်သွေးတွေပါလေလွန်ပြီးနေတာရှိတာပေါ့လေ ဒီလိုလေအနာတွေပါလေတခါလေရည်ရွယ်တွေကြတယ်အနာတွေဖြစ်ပြီးတော့အနာရည်တွေသွင်းသွင်းသိပြီးတော့ဒီလိုသေးတာတွေရှိတာပဲမော်လမြိုင်တော့ဒေသနာဆရာနာမှနေတဲ့ဒီလိုရှင်ကြီးဆရာရှိပါလေဘုန်းကြီးများဘုန်းကြီးများလည်းအဲသမဏနိစ္စတဲ့ဒီလိုရှင်ကြီးရှိပါတော့ဘုဒ္ဓလာအဲသူ သူ့စရာမှာမွေးထားတဲ့ကလေးမလေးတယောက်မိလားရှင်လေးပါပဲအဲတန်းနေလောက်ဘယ်လောက်ရှိမှန်းမသိပါဘူးငယ်လေးပါပဲသိမကြည့်ရပါဘူးအဲ့ဒါဇရာထဲမှာသူထိုင်းနေတယ်ကရင်မောကနေပြီးတော့ခြေတော့တွဲလောင်းချပြီးတော့ထားရဘာကောင်ကြိုက်သွားမှမလို့ခြေတော့ဘာကောင်ကြိုက်သွားတယ်မသိဘူးလေအကောင်တော့ရှာလို့မရဘူး နောက်တွေ့တော့ဖားတော့တွေ့တယ်လို့ပြောတယ်ဖားတိုင်းသလားဖားတိုင်းသလားပြောတော့အဲ့ဒါကိုယ်တစ်ခုလုံးတခါတည်းအရေးစိုးစိုးထွက်ပြီးတော့စိတ်ကူလို့မရဘူးဒီနှစ်နာရီလောက်လာခါနေတယ်ကိုင်ကြီးဘာမှမကြောက်ဆရာဝန်တွေပါလေရှိတာပဲစိတ်ဘယ်နှမှမလုံနိုင်ဘူးအဲ့ဒါသိရတယ်အဲ့ဒါကို စာထဲမှာပြတဲ့ပူတိမုခမူမျိုးနေမှာပေါ့ပူတိမုခမူလို့ဆိုအောင်ဖားပြန်လဲဖားပြန်မှာကောင်းတော့ဖားပြန်တယ်ဆိုတော့မူတော့ရှာလို့မဆိုဘူးအဲအကြီးတွေအဲတသွင်းသွင်းစီးကြပြီးတော့အပုပ်ရည်တွေတခါလဲကိုလုံးကယူကြပြီးတော့တခါလဲသေးတာကိုအကြီးရွယ်တွေထွက်ပြီးသေးအခုအနာရီအမျိုးမျိုးပေါက်ပြီးအကြီးရွယ်တွေထွက်ပြီးတော့သေးတာဝန်သွေးတွေပါလေသွန်ပြူပြီးတော့ဝန်တွေပါလေ လည်းသိချော့ပြီးလာသေးတယ်ဘာတွေဟာအဲဘာတွေဟာအဘောဓာတိဖြစ်တယ်ဆိုမှပဲသိစရာတွေဆိုတော့ပထဝီဓာတ်ဖြစ်တယ်ဆိုပြီးတော့ဒီလိုလည်းပြောကြတယ်ဆိုဘာလို့လဲဆိုရင်အသာဟောင်းဆိုတာပထဝီဓာတ်ကိုအဲ့ဒါဖြစ်တယ်လို့ဒီလိုလည်းပြောကြတယ်ဒါပေမဲ့လည်းခုဒေသနာကြတော့အဘောဓာဖြစ်တယ်ဆိုမှအကြီးကြီးအကြီးကြီးယူကြတော့ဆိုအဘောဓာဖြစ်တယ်ဆိုမှဒီဇောရဒီဇောရကတော့ဘာနဲ့တူလို့ဆိုတော့ အကိမူခမွေနဲ့တူတယ်အကိဆိုတာပြီးရယ်မိခဲ့တော့စိတ်ရှိတယ်မူလေမိလောင်တဲ့ခဲ့တော့ပဲလေသူ့စိတ်ကစားတယ်သူ့စိတ်တက်သွားလို့ရှိရင်မိလောင်တဲ့ခဲ့ဆိုဒီကိုယ်လုံးမှာပူလောင်ပြီးတကားလားပြီးရတယ်အခုအဖျားကြီးရဲ့အကြီးကြီးအဖျားပြီးသေးတာတွေနေမှာပေါ့လေဥစ္စာတွေတိုက်ဖိုက်လို့ပေါ့လေအကြီးကြီးအဖျားတာတွေရှိတယ်အဲ့ဒါတွေနေမှာပေါ့ဒါတွေဒီသောတာတွေလွန်ကဲပူလောင်ပြီးတော့အသေးတွေပါလေအကြီးကြီးကျွန်းပြီးတော့သေးတာပဲသူအဲ့ဒါ

အဲဒါနဲ့အစီရင်ကြောလေးတွေလိုက်ပြီးတော့လှီးဖြတ်တယ်လို့ပဲတဲ့အသက်တွေတကလည်းသူဖောက်ပြန်လာလို့ရှိရင်ချင်းဝါယောဓဖောက်ပြန်သွားပြီဆိုလို့ရှိရင်ချင်းအဲဒါစီရင်တွေပြပြီးတော့ကိုလေသနုံးအဲလေဖြတ်တယ်လေသနုံးဖြတ်တယ်ပါစသည်ဖြင့်သူတို့ပြောပြောကြပါတယ်အဲဆရာဝန်တွေတော့လည်းသူပြောပြတယ်လို့လည်းပြောကြတယ်ဘာပဲပြက်ပြက်ပေါ်တယ်အဲဒီလိုစီရင်တွေပါလေပြတ်သွားလို့ရှိရင်တော့ဒါအဲဝါယောဓကံတွေဖြတ်လာတယ်သူယူကျူးပြတ်ဖြစ်ပြီးတော့ အဲ့ဒါသူကနည်းနည်းလောက်ဖြစ်လို့ရှိရင်တော့သိကုလို့ရတယ်ဟိုနည်းနည်းနည်းနည်းယောဂဝေဒနာလေးတွေဖြစ်ကြဟောရတာအဲဘုန်းကြီးတော်တော်တော်ကြီးကနေပြီးလက်ကဒီမှာကတယ်ဘာခြင်းမှမသိဘူးကတော်တော်ဖတ်ကြတာပဲလို့မျိုးစားဘာမှမသိဘူးမသိတော့စဉ်းစားကြည့်တော့ဒီရင်အနာရောရှိသလားမသိဘူးတော့အောင်လေအနာတော့မဟုတ်ဘူးတော့ကြဆရာဝန်ပြောတော့ဒါဖြစ်တတ်တယ်လို့မလုံးမလဲနေလို့ဖြစ်တတ်တယ်ဒါနဲ့သူဆေးလိုက်ပြီးတော့အခုတော့တော်တော်သက်သာတော့ပါပြီ ဒါလည်းပဲဝါယောဒပဋ္ဌာမူခမှုကနည်းနည်းကြိုက်သွားတာနေမှာပဲဒါညံ့ကြိုက်သွားရင်ကဲမဲ့နည်းနည်းကြိုက်သွားလို့ရှင်းနေကူလို့တော်တော်လေးကူတော့တော်တော်လေးကြောက်တာနည်းနည်းပဲကြာနေတာတော့ကောင်းမှုကြောက်တတ်တယ်နည်းနည်းပဲရှိပါတော့တယ်ဆယ်ဘုံတစ်ဘုံလောက်တော့ရှိပုံမရပါဘူးတော်တော်နည်းနည်းလေးပဲရှိတယ်ရှိအောင်ရှိပါတော့အဲ့ဒါ ဈေးမကူနိုင်အောင်လွန်ကဲကဲကြိုက်လဲလို့ရှိရင်မခံနိုင်ဘူးကိုယ်ထဲမှာဒါဘုန်းကြီးလက်မောင်းထဲကနေပြီးတော့ကြိုက်တယ်ဒီနေ့နေရာနေကြိုက်လဲဒီနေ့နေရာဖြစ်မှာပဲတချို့ဒူးစီကနေကြွတယ်ဒူးစီကိုယ်လိုများစားလို့များနေမှာဒုက္ခဖြစ်နေတာရှိတယ်သူကอืมကျိုးလက်ခါကနေပြီးတော့ကြိုက်ကျိုးလက်ကောင်းကနေပြီးတော့ကြိုက်ဒီလိုပါပဲသူကအားလုံးယောဂဝေဒနာတွေဖြစ်သမျှတွေဟာဒါလေးပါးနဲ့ဆိုင်တာပဲအဲဆရာဝန်တွေနေရာချင်းတော့ပိုးတွေပါတယ်ရှိပါတယ် ဒါပေမဲ့လို့ဓာလေးပါးကမပေါက်ပြောင်မဲနဲ့ပိုးတွေတက်တက်ကတော့သူကယောဂမဖြစ်နိုင်ဘူးဓာလေးပါးလည်းပေါက်ပြောင်အောင်ပါအဲတော့ဓာလေးပါးပထဝီဓာဆိုတဲ့ကထမုခမွေအဲဒါအကြောင်းပြုပြီးတော့တောင့်တင်းပြီးတော့မလုံနိုင်မလန်နိုင်ဖြစ်ပြီးကြလားနေရသည်အာဘောဓဆိုတဲ့ကုတိမုခမွေကြိုက်ပြီးတော့အကြီးရွယ်တွေထွက်အနာဘုတ်တွေဤဘုတ်တွေသွေးဘုတ်တွေ

မွေကြီး၄မျိုးနဲ့အမျိုးအစားအချင်းတူတယ်တဲ့ဒီဓာကြီး၄ပါးဒါကြောင့်မို့လည်းပဲမွေကြီး၄កောင်တော့ဆိုထားပါတယ်နောက်ပြီးတော့မွေကြီးတွေကိုအမျိုးမြစ်ထားပြီးခွဲမယ်ဆိုလို့ရှိရင်မွေတစ်မျိုးတစ်မျိုးမှာကြိုက်လို့သေးတဲ့မွေရှိတယ်တဲ့ဓာတ်ဓာတ်ဝိသခေါ်တယ် မျက်စိမျက်စောင်းထိုးရုံနဲ့မြင်ရုံနဲ့အစိတ်ဖြစ်ပြီးသေရတဲ့မွေရှိသေးတယ်ဒါကတော့ဇာရဲပေထဲမှာရှိတယ်သိပင်ညာတော်မတွေ့ဘူးဇာရဲပေထဲမှာလာတဲ့ငကားများမျက်စောင်းထိုးလိုက်လို့ချင်းပြကြသွားတယ်လို့ဆိုတာကိုအဲဒါဒိဋ္ဌဝိသမီးတဲ့ပြီးတော့တွေ့ထိပ်ပြီးတော့သေစေရတဲ့မွေဖုဋ္ဌဝိသမီး ဒါထကိုက်ပြီးတော့လည်းသေးရတဲ့မျက်စောင်းထိုးပြီးတော့လည်းသေးရတဲ့ဟုတ်ထတွေးထိပ်ပြီးတော့လည်းသေးရတဲ့လေနဲ့မှုတ်ပြီးတကလာလည်းသေးရတဲ့အဲလိုပဲအဲဓာကြီးလေးခုမှလည်းပဲအမျိုးအမည်တွေခွဲလို့ရှိရင်သူတို့လည်းပဲကားညောင်ဖြစ်တဲ့ဓာကြီးလေးပါရှိတဲ့ စိတ်ကြောင့်ဖြစ်တဲ့ဓာတ်ကြီး၄ပါးရှိတယ်ကုလူကြောင့်ဖြစ်တဲ့ဓာတ်ကြီး၄ပါးရှိတယ်အာဟာရကြောင့်ဖြစ်တဲ့ဓာတ်ကြီး၄ပါးရှိတယ်ကိုယ်ထဲမှာအမျိုးမျိုးချင်း၄ခုရှိတယ်အဲဒါနေရာတိုင်းနေရာတိုင်းမှာပဲရှိတယ်တကယ်ခြေတော့ကစားပြီးတော့ခြေဘွားကစားပြီးဆံမြတောင်ဆံမြကစားပြီးခြေဘွားတိုင်အောင်အဲသားရည်နေရာတကာမှာပြန့်နှံ့ပြီးတော့ဒီဓာတ်ကြီး၄ပါးတွေတီးနေတာမူကြီးလေးကောင်များတီးနေတာနဲ့တူပါတယ်တဲ့ဒီဓာတ်ကြီး၄ပါး တခုခုပြက်လိုက်လို့ရှိရင်ဝီကြီးလေးကောင်ကနေဒီစိတ်ဆိုးလို့ကြိုက်တာနဲ့တူပါတယ်ဒီနေ့ကဥပမာထဲမှာပါခဲ့တယ်အဲမူရင်းယောက်ျားမင်းပေါ့မနေနဲ့ဒီမူကြီးတွေဟာမွေဆိုးကြီးတွေပဲမင်းဒီနေ့ကြတယ်ဒီမူကြီးတစ်ကောင်ကဒီစိတ်ဆိုးပြီးတော့အမျက်ထွက်လို့ရှိရင်ကြိုက်လိမ့်မယ်ကြိုက်တဲ့ကမင်းသေးလိမ့်မယ်လို့အဲအကျိုးစီးပွားလို့ရှိတဲ့ပုဂ္ဂိုလ်ကတတိပေးတယ်လို့ပဲ မြတ်စွာဘုရားကသတိပေးတာလူတိုင်းလူတိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရုပ်ရှိတဲ့ပုဂ္ဂိုလ်စေဒါကြီးလေးပါးကရှိနေတာပေါ့အဲဒါကြီးလေးပါးလူတိုင်းလူတိုင်းရှိတာလူကြီးလူငယ်အကုန်လုံးရှိတာပဲအာငါငယ်ပါသေးတယ်လို့လည်းမဟုတ်ဘူးငယ်တဲ့ပုဂ္ဂိုလ်လည်းမူရဒီဒီဓာကြီးလေးပါးကပေါက်ပြန်လို့ရှိရင် မတတ်နိုင်ဘူးပေါက်ပြန်ပြီးတော့သူငယ်ငယ်တဲ့ပြီးသွားတယ်လည်းရှိတာပဲအဲဒါဓာကြီးလေးပါးကိုယ်ထဲမှာအနှံ့ပြရှိတယ်

တတ္တရောလေးကောင်းကုန်သောအာဥက္ကတိသာထက်သောတကုရှိကုန်သောကောရာဝိတာကျမ်းလန်းသောအစိတ်ရှိကုန်သောအာတိဝိတာတိခောမွေတော်ဟူသောဤအာတိဝိတာတိဧတံမွေတော်ဟူသောဤမည်သည်သရုံနာလေးပါးကုန်သောမဟာဗုဒ္ဓနာမဟာဗုဒ္ဓဤဒီဝဇနာမည်ပေသည်ပဒဝိဓာသူယပဒဝိဓာဤ၎င်းအဘောဓာသူယအဘောဓာဤ၎င်းဒေသောဓာတိဒေသောဓာဤ၎င်း ဝါယောဓာတုယဝါယောဓာဤ၎င်းတိဝသနာမြည်ပေသည်အဲဒါကြီးလေးပါရဲ့မြည်ပဲအဲဒါအမနာအစိတ်ပြင်းထန်ပြီးတော့နေတဲ့ငွေကြီးလေးကောင်ဆိုတာဒီဓာကြီးလေးပါမြည်ပဲငွေကြီးလေးကောင်ကငွေရင်းယောက်ျားကိုပေါ်ရောက်နေတဲ့အခါမှာပထမပိုင်းကตายရသဘောကျနေတယ်လို့ပဲဒီဓာကြီးလေးပါကို သာယာနေကြတယ်လူတွေကသာယာတယ်သဘင်ဆိုရင်တော့သာယာနေတာကိုယ်ပေါက်ရောက်နေတဲ့မူးတွေလည်းမြေကုံးမူးတို့ဘာတို့များလည်းသာယာနေတာခြေရဲလက်သေးလေးတွေလည်းသာယာနေတာတသားသားနဲ့သူပြုနေတယ်သွားတွေဆိုရင်လည်းသာယာတာတချို့ရွှေတော့ပို့ထားလိုက်ပြီးသာယာတယ်အကြီးကွန်အကြီးကွန်မှလည်းအသားလေးပြုစင်စင် စင်ကြယ်ကြယ်ဆိုရင်ပါရတာမစင်ကြယ်လို့အသားမဲနေတယ်လို့ကလည်းမဲတယ်လေသူကသူပါရတာပါပဲအဲပါရတာပဲသူကလည်းစာရများချီးမွမ်းတာအသားလေးညူတဲ့ပုဂ္ဂိုလ်ကသူပါရပုံလေးညညူလေးများလို့လည်းဆိုတာအသားရညူပြီးတော့သားရလည်းသူပါရတာအဲသူမွေးရှိတယ်လည်းသွားရအသားတွေအယိုးတွေအကြောတွေ အဲဒါတွေအကုန်လုံးသာယာနေကြတာပဲသာယာမှုတွေရှိသို့သောဘိုင်းကသာယာနေတရားအမထုတ်တဲ့ပုဂ္ဂိုလ်တွေသာယာနေတာပဲတရားအထုတ်တဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီဟာတွေအပြစ်ကလေးတွေမြင်လာတဲ့အခါသာယာမှုသက်သာလာတာအဲဒါကြောင့်မြတ်စွာဘုရားကသာမူကြီးလေးကောင်နဲ့တူတယ်မူကြီးလေးကောင်ကြောက်เสียကောင်းတယ်လို့ပဲဒီတာကြီးလေးပါးကတစ်ခုခုဖောက်ပြန်လို့ရှိရင်သိနိုင်တယ်အားလုံး ယောဂဝေဒနာဖြစ်ပြီးတော့ယောဒနာသေးပါတယ်ဆိုတဲ့ပုဂ္ဂိုလ်ကတရားကြီးလေးပါပေါက်ပြန်လာတယ်ဒီပြင်းရင်းနှီးလို့သေးတာတွေဘာတွေကတော့ထားပေါ်လေသူတို့ကတော့သူတို့အပြင်အကြောင်းရှိတယ်မိတော်လို့သေးတယ်ဆိုရင်ဒါအပြင်ဘက်ကအကြောင်းတွေရှိတယ်အဲဒီပြင်းအပြင်ဘက်ကအကြောင်းမရှိဘဲနဲ့ကိုယ်တွေကယောဂဝေဒနာဖြစ်ပြီးယောဒနာသေးတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဟာဒီဓာကြီးလေးပါပေါက်ပြန်ပြီးတော့သေးတာပဲဓာကြီးလေးပါတစ်ခုကပေါက်ပြန်ပြီးတော့သေးတယ်အပေရွယ်ကြီးလို့ လူကြီးယောဂနဲ့သေးတဲ့ဆိုတဲ့ပုဂ္ဂိုလ်တွေဟာဒီတကြီးလေးပါးတဲ့တစ်ခုခုဖောက်ပြန်လာတယ်။အဲငငယ်ရွယ်ရွယ်ပုဂ္ဂိုလ်လည်းပြင်းပြပြီးတော့သေးတဲ့ဆိုတကြီးလေးပါးတဲ့ဖောက်ပြန်မိသေးတာပဲ။အဲဒီတော့အခုနေမကောင်းတိုင်းမှာရှိတဲ့ပုဂ္ဂိုလ်တွေသွားကြည့်တကြီးလေးပါးတစ်ခုခုဖောက်ပြန်တယ်ကျွလနှစ်ခုသုံးခုဖောက်ပြန်လာလည်းရှိတယ်။အဲသေယုံမှာသွားပြီးတော့ကြည့်မယ်ယောဂဝေဒနာမျိုးမျိုးတွေဖြစ်နေတာတွေကဒါကြီးလေးပါးဖောက်ပြန်လို့ပဲယောဂဝေဒနာတွေဖြစ်နေတာပဲဒါမူဝေဒီဟုတ်လား။ ကိုယ်ထဲမှာရှိတဲ့မွေတဲ့ဒီကိုယ်လုံးပြည့်နေတဲ့မွေကြောက်စရာကောင်းတယ်အဲဒီမွေကြောက်စရာကောင်းတယ်ဆိုတာအစင်သာဝရမထင်နိုင်ဘူးတော့တခဏလောက်ကလေးစိတ်ထဲမှာထင်သွားရင်မရှိဘူးများလာပါပြီလို့ဆိုတာဘုလိုတရားနာနေတဲ့အတွင်းဖြစ်ဖြစ်ဆင်ញင်ကြည့်လိုက်တဲ့အခါဖြစ်ဖြစ်ဟောငါ့ဤတဏ္ဍာမှာရှိတဲ့ဓာကြီးလေးပါးကမူကြီးလေးကောင်လိုပဲအစိတ်ပြတ်တဲ့မူကြီးလေးကောင်လေးကိုယ်ဝန်တည်ထားတယ်လို့ပဲကိုယ်ထဲရောက်နေတယ်လို့ပဲနေရာတကာအနှံ့ပြရှိနေတယ်လို့ အဲဒါကြီးလေးပါတဲ့ကိုယ်တကိုယ်လုံးနေရာကအနှံပြရှိတယ်ဒီလေးခုတွေကတစ်ခုခုပေါက်ပြန်လို့ရှိရင်ဖြင့်ယောဂဝေဒနာတစ်မျိုးမျိုးဖြစ်ပြီးဒီကလာသိနိုင်တယ်ကြောက်เสียကောင်းတဲ့ဓာတ်ကြီးတွေပဲငွေကြီးတွေနဲ့တူတဲ့ဓာတ်ကြီးတွေပဲဆိုတာလေသိတဲ့ညာနဲ့မှာတခဏလောက်ကလေးထင်မြင်သွားလို့ရှိရင်ကိုယ်တော်ကျေးဇူးများပါပြီတော်ကျေးဇူးများပါပြီကိုယ်နဲ့ထင်မှုကရေးကြည့်တဲ့ဟိုအပြင်ကဥပမာတွေ အဲ့ဒီသွားစိတ်ကူးနေလို့ဖြစ်ကိုယ်ထဲမှာကိုငွေကြီးတွေတကယ်ရောက်နေတယ်လို့စိတ်ထဲမှာသင်သွားဖို့အရေးကြီးပါတယ်။နောက်ငွေကြီးလေးကောင်းတဲ့တူဖို့အခုအမျိုးအမည်အဲအစိတ်အစိတ်နဲ့စပြီးတကလားအမျိုးမျိုးတည်းနှစ်ခုပြီးသွားနောက်6ခုကျန်နေတယ်6ခုနတ်ထကဏ္ဍတော့ မွေကိုဖမ်းတဲ့ပုဂ္ဂိုလ်အကျိုးမဲ့တွေကိုရတယ်အဲဒါလိုပဲအကျိုးမဲ့တွေရပါဟောစရာတွေကြံနေတယ်ဒုရပဌာနာတော့မွေမွေးမြူတာပြုစုတာဆက်တယ်လို့ပဲမိသားကြီးလေးပါပြုစုတာဆက်တယ်ဒုရာပဒတော့မွေနာကိုပွားဖို့ရချင်းကပ်ဖို့ရကြောက်เสียကောင်းတယ်လို့ပဲဒါကြီးလေးပါလေတကယ်ဆိုတော့ကြောက်เสียကောင်းတယ်လို့ချင်းကပ်ဖို့ရဒါတွေလည်း ဟောရအောင်ဒီတိုင်းဆိုတော့ဓာကြီးလေးပါးကိုပဲချင်းကပ်ဖို့ရလွယ်နေတော့အောင်မင်းတယ်ချင်းကပ်ဖို့ကြောက်ကြကောင်းတယ်အာကတိညုတော်ကျေးဇူးမသိတတ်ဘူးအာဝိသေသကာရီတော်အဲဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်ပဲဆိုပြီးတော့ပုဂ္ဂိုလ် ထူးတဲ့ပုဂ္ဂိုလ်လည်းသူကအထူးမပြုဘူး။ယုံညာတဲ့ပုဂ္ဂိုလ်လည်းအထူးမပြုဘူး။ထက်တန်းသာအောက်တန်းသာအမျိုးမြင်မခွဲဘူးတဲ့ဇာတိလေးပါးကဟွန်းသတ္တဝါတိုင်းသတ္တဝါတိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုသူကနှိမ့်ဆက်တတ်တယ်။မူကြီးလေးကောင်ကအမျိုးမြင်ခွဲပဲနဲ့ကိုက်ရင်သေရတယ်လို့ပြောတယ်ဒါလိုပဲ။အဲဒီလိုအနန္တဒောတုပတ္တဝါတော့အစိုးပဲကြမရှိတဲ့ အပြစ်ဒေါသတွေမေးရန်တယ်ရှိတယ်တဲ့ကြီးတွေမှာတို့ဒူတာကြီးတွေမှာလည်းဒီတိုင်းပဲရှိတယ်အဲဒီ6ပါးကြံနေတယ်6ပါးနဲ့ဟောပြီးတော့ဓာကြီး၄ပါးနဲ့နာယုတ်ကွဲပြီးနာမရူပပရိစ္ဆေဒညာဖြစ်ပုံစတွေဝိပဿနာညာတွေတက်ပြီးတော့ဓာကြီး၄ပါးသိရင်သိရင်လည်းအခုအာ ွားရင်ွားတာမှကြရင်ရတာမှထိုင်ရင်ထိုင်တာမှကိုယ်ရင်ကိုယ်တာမှဆန့်ရင်ဆန့်ဆန့်တာမှကိုယ်မူရတဲ့ပြုတိုင်းပြုတိုင်းမှအဲဒီလိုပြုတိုင်းပြုတိုင်းဟာမှားရတဲ့အာယုရုပ်တွေဟာများသောအားဖြင့်ဝါယောဓာတ်တွေပဲတောင်းနေလို့ရှားမှုဝါယောဓာတ်တွေပါပဲငြိမ်းနေလို့ရှိရင်ဒီငြိမ်းနဲ့ထောက်ကန်တဲ့ဝါယောဓာတ်ပဲလှုပ်ရှားနေရင်တွန့်ကန်တဲ့လှုပ်ရှားတဲ့ဝါယောဓာတ်ပဲဒါပဲများပါတယ်ဒီထဲမှာ ပေါ်တင်လာတာသင်ကြားလို့ရှိရင်ဒီဇောဒအောက်လေးကြတော့သင်ကြားလို့ရှိရင်အာဘောဒပြီးတော့တိုက်ခါနေတာတွေအဲဆိုင်ခဲတွေအခိုင်မာနေရတဲ့သင်ကြားလို့ရှိရင်ပထဝီဓာတ်ကိုအဲဒါကြီးလေးပါအဲဒါတွေကိုရှုတိုင်းရှုတိုင်းဟာရှုရတဲ့အာယုံမှာရုပ်ရှုစီနေတာကနာယုံတဲ့နာလေးရတော့ရှားတယ် သမာဓိညာအကောင်းတကမှလိုက်မှတိုင်းမှတိုင်းညာဖောင်းလိုက်ရင်ဖောင်းတာကလည်းကြာတောက်တာလည်းကြာလူကြာတာကလည်းကြာအဲသိနေတာတွေကလည်းကြာကိုဒါပဲရှိတယ်။ကိုယ်လိုက်လို့ရှိရင်တောင်းနေလူကြာတာကြာသိတာလည်းကြာဒါပဲရှိတယ်။ဒီပြင်ကိုယ်အောင်စားအောင်လို့ရှာအောင်ပြုပြင်နေတဲ့ပုဂ္ဂိုလ်သားတော်မရှိဘူး။သိအောင်လို့စဉ်းစားနေတဲ့ပုဂ္ဂိုလ်သားတော်မရှိဘူး။ယူတိုင်းယူတိုင်းကရှုရတဲ့အာရုံယုံနဲ့ရှုသိနေတဲ့နာလေးဒါလည်းတစ်ခုရှိတယ်ဆိုတာ။သာသာတိမဟုတ်ပဲနဲ့ပေါ့လေ။ဒါချွေးချွေးကိုတခါတည်း နှစ်ခုနှစ်ခုကွဲပါတော့ခဲနဲ့ပြလိုက်တော့ကိုခဲကတခြားခဲမှန်တဲ့နေရာနာယမှန်လို့ရှိရင်နာယကတခြားပြစ်ပင်မှန်ပြစ်ပင်ကတခြားပေါ့အဲဒါမာယာဌာနကတခြားခဲကတခြားကွဲနေတယ်လို့အဲမာယာရဲ့အာယုံနဲ့မှတ်တည်တဲ့စိတ်ကလေးတွေ့ရတွေ့ရကလေးဖြစ်လာနာမယူပါပဲဆိုတာအဲဒီကနေပြီးတော့ဝိပဿနာသင်တန်းကျุလို့ရှင်ရင်ရှင်ရင်နဲ့မှန်ရင်မှန်ရင်နဲ့ပျောက်ပျောက်သွားတာလေးတွေဖြစ်လိုက်ပျောက်လိုက်ဖြစ်လိုက်ပျောက်လိုက် အနိစ္စမမြဲတဲ့သဘောသီလဘုံဒုက္ခဆင်းရဲပဲသီလဘုံအနတ္တပုဂ္ဂိုလ်သတ္တမုသီလဘုံဝိပဿနာညာသင်လိုက်တဲ့ပြီးတော့အရိယာမညာပညာရောက်သွားနိုင်တယ်ဘယ်တရားရောက်နိုင်လဲဆိုအရာတမေရာထိုတရားရောက်နိုင်တယ်အဲလမ်းကြောင်းနေရင်သွားနေရင်လည်းရောက်နိုင်တယ်အထိုင်းနေရင်လည်းရောက်နိုင်တယ်လက်အိမ်နေရင်လည်းရောက်နိုင်တယ်အဲကိုယ်ရင်ဆိုင်ရင်လည်းရောက်နိုင်တယ်ဘုံမူရသုံးတရားပြည့်ပြည့်လည်းမှရင်မှရင်နဲ့ အရိယာမဂ်ကိုတရားတွေကိုရောက်ပြီးတော့သွားနိုင်တယ်အဲဒါတွေကိုနည်းနည်းနောက်တစ်နောက်တစ်ခါသတင်းကြမှာပြည်ပြည်စုံထားပြီးတော့ဟောရအောင်လို့တရားကနေမပြီးဘူးဒါကြီးလေးပါပြီးမလားလည်းဘုညာအောင်လေမပြီးသေးဘူးကနေတော့အောင်မှာပဲနဲ့လေးနိုင်ပြီးသွားတယ်တစ်ခေါက်ဆိုရအောင်လေမူလေးကောင်မူလေးကောင်ကလေးပါဗုဒ္ဓဆိုတာဒီပိုင်းတော့ပြီးပြီပေါ့လေ မွေလေးကောင်ကလေးပါဗုဒ္ဓသုဒ္ဓငါးပြာအာခန္ဓာနှင့်မိညာယံဘက်သတ်ဆွဲချက်ကြောင့်ရွာပြည့်သုံးညာ၆ဒွါရသို့ရောက်ကတကုံ ၆အာယုဟုသုံးဆုံးသမျှဝင်လာကြ၍ဩကလေးတွင်မြစ်ပင်လည်းဤဤဝေကန်းစာသက္ကာယမကိမနိဗ္ဗာန်ကိုကန်းထံသို့စိတ္တမကင် gwsee guyiaha uchebi uegyaui ozum ridahnya eduhe yiazụghari ကောင်ကောင်ကသိဆိုလို့ရှိရင်မင်းကြိုက်သေးလိမ့်မယ်လို့ရလို့ကြောက်မယ်ပြေးပြီတော့လို့သင်ကြားတယ်လို့ပဲညစွာဘုရားကဓာကြီးလေးပါဆိုတာနှစ်သက်ပြာသာပြာမဟုတ်ဘူးဓာကြီးလေးပါဆိုတာမွေစိုးကြီးတွေနဲ့တူတယ်ဓာကြီးလေးပါပေါက်ပြန်ပြီးတော့ဘဝပေါင်းများစွာသိခဲ့ပြီအဲဒီခုဘဝလည်းနောက်ဆုံးတစ်နေ့မှာဓာကြီးလေးပါပေါက်ပြန်ပြီးသိရလိမ့်မယ်မွေစိုးကြီးတွေကြိုက်တာလည်းတူတယ် ပြီးတော့ဓာကြီးလေးပါးတွေကိုယုံမုန်းဆက်စုပ်ွယ်ကောင်းတဲ့ဓာကြီးလေးပါးတွေကိုယုံမုန်းဆက်စုပ်အောင်သူ့ရဲ့အပြစ်ကိုမြင်အောင်လို့သွားရင်လည်းသွားတာကိုသိရမယ်ရရင်ရတာကိုသိရမယ်ထိုင်ရင်ထိုင်တာသိရမယ်လျောင်းရင်လျောင်းတာသိရမယ်ဘုံမူရတဲ့ဇုံကြပြုရင်ပြုတိုင်းပြုတိုင်းသိရမယ်ကိုယ်တာသိရမယ်ဆန္ဒသိရမယ်စသည်ဖြင့်အဲမူရတဲ့ပြုတိုင်းပြုတိုင်းရှုရမယ်လို့မြတ်စွာဘုရားညွှန်ကြား အဲဒီညွှန်ကြားတဲ့အတိုင်းမွေကြီးလေးကောင်ကြောက်ပြီးတော့ပြေးတယ်မွေရင်းယောက်ျားလိုပဲအဲဒီရသော်ပြညွှန်ကြားတဲ့အတိုင်းကိုသွားရင်သွားတာကိုသိကြရင်ရတာသိထိုင်ရင်ထိုင်တာကိုယ်ရဆန္ဒလှူရှားတာကိုမူရတဲ့ကိုပြင်းနေတဲ့လိုက်မှတယ်ဒါပြီးနေတာပဲလို့ကမူကြီးမူကြီးတွေကလွတ်မြောက်နေတယ်อืมအဲဝိပဿနာဉာဏ်နဲ့စဉ်းနိုင်တက်လေတက်လေမူကြီးနဲ့ဝေးဝေးပြီးတော့လာတယ်ဆိုတော့မှာပေါ့နောက်ဆုံး သောတာပတိမဲ့ရောက်ရင်တော့ကိုဟောတစိတစ်ပိုင်းတော့လွန်မြောက်လာသရဏိမဲ့ရောက်ရင်အပုံလောက်လွန်မြောက်အနာမိမဲ့ရောက်သုံးပုံလောက်လွန်မြောက်အရဟတမဲ့ရောက်တဲ့ကအကုန်လုံးလွန်မြောက်ပါတယ်အဲဒီကြောင့်ဒီရမှာကိုတရားထုတ်တဲ့ပုဂ္ဂိုလ်တွေမှတ်တိုင်းမှတ်တိုင်းအားတို့ညစွာဘုရားကြီးဟူသောကျိုးစည်းဝါလိုလားတဲ့ညစွာဘုရားကြီးဟူသောမိတ်ဆွေကောင်းကနေပြီးညွှန်ကြားထားတဲ့တဲ့တို့ကိုယ်တွင်းမှာရောက်နေတဲ့မွေကြီးတွေကလွန်မြောက်အောင်ဟုတ်လားဒီမွေကြီးတွေက ဒီဘဝတာမဟုတ်ဘူးနောက်ဘဝလည်းပြင်ဒီလိုရှိနေဦးမှာပဲလိုက်ကြဦးမှာပဲအဲဒီငွေကြီးတွေကလုံးမြောက်လို့တို့ခုပြေးနေရတာပဲမကြခင် လုံးမြောက်သွားမှာပဲလုံးမြောက်တို့အားထုတ်မယ်လို့နှလုံးသွင်းပြီးတော့ကြိုးစားပြီးအားထုတ်ကြမယ်ဒီလိုကြိုးစားအားထုတ်နိုင်ကြသဖြင့်ဝိပဿနာညာစဉ်တိုင်းတိုးတက်၍အရိယာမိုက်ညာစဉ်နဲ့ဆင်းရဲကသိဉာဏ်ရပြီးတော့နိဗ္ဗာန်ချမ်းသာမြတ်ကိုနှင်းများစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း သာ